ဟောလာဓမ္မနုပဒနာ၅ပိုင်းနဲ့မှလဲဘုဇင်ပိုင်းကဟောလာတာတတိတံဘုဇင်ပြီးသွားပြီဓမ္မဝိသယတံဘုဇင်ပြီးသွားဝိရိယတံဘုဇင်ပြီးသွားပီတိတံဘုဇင်ဒီနေ့ကတည်းကအပြီးသားလိုက်ဒီတော့ဘုဇင်၄ခုပြီးသွား၃ခုကြာတာ နောက်သုံးခုကတော့ပြီးလွယ်မဲ့ပုဇင်တွေညားပါတယ်ဟောတော့ဆိုတော့အကျိုးအရာလည်းအဓိပ္ပာယ်တွေနည်းနည်းထပ်နည်းနည်းဟောရမယ့်ပုဇင်ကတော့ပါတတိတံပုဇင်ဗန္တံဝါဣဇာတံပတ္တရိတံဘုဇင်ကံအာတိမေဣဇာတံပတ္တရိတံဘုဇင်ကိုဒီပသနာတိအကန္တံဝါဣဇာတံပတ္တရိတံဘုဇင်ကံ

wa, ni, banda nkeziazo baaidamoziawa naediwụzoa damozindagoli maia izadangoridani gadaridamozigo gabaridamozin wanye laozida adịghị idirobaana abi ဘာသာရေးဆိုတာတူတူနဲ့ပြန်ရင်ငြင်းချင်းငြင်းချင်းကိုဂုံရောက်အောင်လို့အေးချင်းဆိုပြီးတတ်ထည့်ထားတယ်ငြင်းတာပါပဲငြင်းအေးချင်းငြင်းအေးချင်းဟာဘာသာရေးပဲအဲဒီငြင်းအေးချင်းကိုပဲဘုဇင်တရားပဲတဲ့ငြင်းအေးမှုရှိမှကိုယ်ငြင်းအေးမှုစိတ်ငြင်းအေးမှုငြင်းမှုရှိမှလဲသစ္စာလေးပါးတရားတွေအမှန်တိုင်းသိနိုင်တယ်ငြင်းမှုမရှိလို့ရှိရင် သစ္စာလေးပါးတရားတွေအမှန်တိုင်းမသိနိုင်ဘူး။ဒါကြောင့်ငြိမ်းခြင်းတရားဟာလည်းဘုဇင်တရားပဲဘုဇင်တရား။အဲဒီငြိမ်းတဲ့ဘုဇင်တရားဟာလည်းဘယ်ကစဖြစ်တုံးဆိုဒီနေ့ကဟောခဲ့တဲ့အတိုင်းမှာဥရိယပြညာငါးပဲစပြီးတော့ဖြစ်ငြိမ်းတာ။ပီတိယာမလောကနဲ့စပြီးဖြစ်တဲ့ပီတိတွေရှိတယ်ပီတိကပတ္တရိကတော့အဲဒီလိုလောကနဲ့စဖြစ်တဲ့ပတ္တရိမရှိဘူးသူက အဲပီတိကတော့လောဘစိတ်ထဲမှာသောမနတာသဟဂုတ်ဆိုတဲ့ဝမ်းမြောက်ဝမ်းသာတဲ့စိတ်တွေရှိအဲဒီစိတ်တွေနဲ့ပူးတွဲပြီးတော့နှစ်သိမ့်အာရမှုဝမ်းမြောက်မှုတွေဖြစ်တာကိုကိုလိုညင်းတဲ့ဥစ္စာတွေရတယ်ကိုတွေ့ကျင်တဲ့ပုဂ္ဂိုလ်နဲ့တွေ့ရတယ်ကိုလိုရှိတဲ့ကိစ္စတွေအောင်မြင်တယ်ကိုဆောင်ရွက်တာတွေအောင်မြင်တယ်လုပ်ငန်းဆောင်တာတွေကြီးပွားတယ်ဆိုရင် ဝမ်းမြောက်ဝမ်းသာတွေကြည့်ရတာပေါ့အဲ့ဒါပီတိတွေပဲအဲ့ဒါလောဘနဲ့ရှင်တဲ့ပီတိတွေကဘုဇင်မဟုတ်ဘူးသူကတော့ဘာသာရီကတော့အဲ့ဒီလိုဟာကိုမရှိဘူးဘာသာရီကလောဘနဲ့တွဲပြီးဘာသာရီမဖြစ်ဘူးဒေါသဆိုတော့ပြောကြမရှိဘူးမောဟဆိုလည်းပဲမောဟနဲ့တွဲပြီးတော့လည်းဘာသာရီမဖြစ်ဘူးဘာသာရီကဖြစ်ရင်ကုသိုလ်တရားတွေမှသူကဖြစ်တယ်ဝိဘကရိယာ အတရားကရာတရားတွေနဲ့လည်းရှင်ပြီးတော့ဖြစ်တယ်ဒါကတော့ဝိပဿနာကတော့သိမထင်ကြဘူးကရိယာကတော့လည်းယန္နာပုဂ္ဂိုလ်သဏ္ဍာန်မှာဖြစ်တယ်ဒါကတော့အများပုဂ္ဂိုလ်တွေနဲ့မဆိုင်ဘူးအဲအများပုဂ္ဂိုလ်တွေနဲ့ဆိုင်တာကတော့ကုသိုလ်တရားတွေပဲကုသိုလ်တရားတွေနဲ့တွဲပြီးတော့ဖြစ်တယ်တဲ့ဒီအေချမ်းမှုကကုသိုလ်တရားတွေနဲ့တွဲပြီးတော့ဖြစ်တယ်ဆိုတာပါတာတိဒီပါတာတိဟာလည်းပဲ ကုသိုလ်တရားတွေဖြစ်ရင် तू ပါတာကြီးတဲ့ပါပဲ तू မပါတာမရှိဘူးကုသိုလ်တရားဖြစ်ရင်ပါတာဘာကုသိုလ်ဖြစ်ဖြစ်ပါတယ်သူကဒါနာကုသိုလ်တွေပြုသေးသေးကြီးကြီးပဲဒါနာကုသိုလ်ပြုတိုင်းပြုတိုင်းနေပါတာတွေပါတယ်ကိုယ်ငြိမ်းမှုစိတ်ငြိမ်းမှုပါနေတာပဲငြိမ်းချမ်းမှုသို့တော်လည်းပဲခါခါသိမထင်ရှားဘူးဒီပါတာတွေကပါတာတွေကထင်ရှားခဲ့တယ် ပီတိကထင်ရှားတယ်ပတ္တတိကတော်တော်ကိုမထင်ရှားတဲ့တရားတော့သိမ်မွေ့နေလူးညံ့နေကိုယ်ငြိမ်းခြင်းဆိုတာကလည်းတရားကိုအစ်ကောက်လိုက်မယ်ဆိုရင်ကိုယ်ဆိုတာဒီရုပ်ကိုကြီးပြောတာမဟုတ်ဘူးသူကစေတသိက်တရားတွေပဲတဲ့နန္တရားအပေါင်းကိုခေါ်တယ်စိတ်ငြိမ်းခြင်းစာစိတ်ငြိမ်းအေးတာစိတ်ငြိမ်းတာစိတ်နဲ့တွဲဖြစ်တဲ့စေတသိက်နန္တရားတွေဆိုတာရှိတယ်သဒ္ဒါ သတိဣရိဥဒ္ဒပဘာသာဝေဒနာအစရှိသောတရားတွေပေါ့အဲဒီသူ့နဲ့ရှင်မောရှင်မဖြစ်တဲ့စေတသိက်နံတရားတွေအဲဒီစေတသိက်နံတရားတွေငြင်းခြင်းနဲ့ကြောင်းကြပြပါရကြောင်းကြပြပါရနဲ့လှုပ်ရှားနေခြင်းမရှိဘဲနဲ့ငြိမ့်ပြီးငြိမ့်သက်ပြီးတော့နေတဲ့သဘောလေးကိုသူကဘာသာရေးခေါ်တာပါဒါနာကုသိုလ်ပြုတဲ့အခါကာလတွေမှာသူသတ္တရိပါတာပဲ သီလဆောက်တည်တဲ့အခါလည်းပါတာပဲတရားရှိခိုးတဲ့အခါလည်းပါတာပဲသာဝေကျမ်းကယုပ္ပဒေဆယ်တဲ့အခါလည်းတရားပါတာပဲကုလိုတရားနာနေတဲ့အခါလည်းပါတာကြီးပါတာညီးတဲ့ဘောကပါဘာကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်ဖြစ်တိုင်းဖြစ်တိုင်းဒီပါတာကြီးပါတယ်သတ္တဝါတူတရားဥပမာတနာတဲ့စိတ်ကလေးရှိရင်အဲ့ဒီမှာလည်းပါတာကြီးပါတာအဲချမ်းသာပါစေလို့နှလုံးသွင်းတဲ့စိတ်ကလေးပေါ်လာအဲ့ဒီမှာလည်းပါတာကြီးပါတာပဲ ကုသိုလ်စိတ်ဖြစ်တိုင်းဖြစ်တိုင်းသူကပါတာရိယာပါဒါပေမဲ့လို့ဒီပါတာရိယာမထင်ရှားဘူးထင်ရှားခဲ့ဘာဝနာဝကြကြနာနာအာမထုတ်ဘူးရင်ပါတာရိဆိုတာဘယ်လိုဖြစ်တယ်ဆိုတာကိုယ်တိုင်တွေအားဖြင့်သိကိုမသိရဘူးပြောလို့သာပြောနေရဒီပါတာရိယာတော်တော်မထင်ရှားတဲ့တရားတော်သိမ်မွေ့တဲ့တရားတွေအဲဘာဝနာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကြတော့မှသူကထင်ရှားတာကိုထင်ရှားကြတော့လည်းပဲဝိပဿနာမှာဆိုရင် ဥရိယဗျာညာကနေပြီးသင်ကြားတယ်သမထမှာတော့သမထလည်းပြိပါနမိတ်ချင်းအဲ့ဒီကသင်ကြားပါတယ်သူကလည်းသမထမှာလည်းပြိပါနမိတ်တွေသင်လာတော့ကြောင်းကြကြပါရတယ်ညီအေးဒီသက်တာကွင်ရပြီးအဲ့ဒီကစပြီးတော့သင်ကြားဝိပဿနာမှာတော့ဥရိယဗျာညာကစပြီးတော့သင်ကြားတယ်ပရမစောစောတိုင်းကဆိုရင်တရားထုတ်တဲ့ပုဂ္ဂိုလ်ကမငြင်းရဘူးမနာကြောင့်ညှက်ရရတယ် စပြီးအာထုခါသကညာဗာမဏိညာမိနေတော့တော့ကြောင်းကြဆိုင်ရအချိုးစားမတက်နိုင်တဲ့ပုဂ္ဂိုလ်တွေညာဆိုရင်တော့ကိုကြောင်းကြဆိုင်နေရတယ်ပူပန်ပင်ပန်းမှုတွေပြည့်နေသို့တော်လည်းလောဘဒေါသပင်ပန်းတာမျိုးတော့မဟုတ်ဘူးသူကကုသိုလ်စိတ်တွေနဲ့ဝိရိယတွေနဲ့လွန်ပြီးတော့ဝိရိယတွေနဲ့တခါလဲတိုက်တွန်းပြီးတော့ကြောင်းကြပြားပါးတွေမြင်ရပြီးတော့ပင်ပန်းမှုတွေလို့ပြည့်မတက်တာစာဒုက္ခသာမှမတက်တာမတက်တာလည်းမဘယ်တော့မှမတက်တာလည်းဆိုရင်တချို့ပုဂ္ဂိုလ်များ ကိုယ်တည်းကအခိုးတွေထောင်းထောင်းထွက်နေတယ်လို့တခါတည်းပူတတ်တယ်။သူ့တွေလည်းကြတတ်တယ်။ခေါင်းကလည်းပဲအခိုးတွေထွက်နေတယ်လို့ထင်ထင်ရတတ်တယ်။ဒီကိုယ်လုံးတခါတည်းမနေရမထိုင်တာပူးလောင်ပြီးတော့လည်းနေတတ်ပါတယ်။ဝိပဿနာထုတ်တဲ့ပုဂ္ဂိုလ်။ဒါကအထက်ကရာကပြောတာဘုန်းကြီးကပြောတာမဟုတ်ပါဘူး။ဒီအထက်ကရာကြာပါပြီဒီအထက်ကရာရေးတာကအရှင်ဘုရားသာရေးခဲ့တာကသာသနာနှစ်900ကျော်လောက်ကရေးခဲ့တာကို ဘုရားပရိနိဗ္ဗာန်စံပြီးတဲ့နောက်နှစ်900ကျော်လောက်ကနှစ်တစ်ထောင်အတွင်းကပေါ်ရေးခဲ့တဲ့စာအဲဒီတက္ကရာမရေးခင်ကတည်းကဘလောက်ကစရေးထားမှမသိသူကလည်းစင်ကူးပြီးတော့ရေးတာသူကိုယ်တိုင်သူညာနဲ့ရေးတာမဟုတ်ပါဘူးဒီကဒီဟိုဆရာတွေရေးတာဖြစ်ခြင်းလည်းဖြစ်မှာပေါ့အဲအစောဆုံးကဆိုလို့ရှိရင်တော့ဇမကာသဘအစရှိသောသင်္ဃာနာရှင်မထေမြတ်တွေလက်ထက်ကတည်းကရှိတယ်လို့အစဉ်လာကတော့ပြောဆိုနေကြပါသေးတယ်ဒါပြီးတော့ဘုရားလက်ထက်ကတည်းကရှိတယ်ဆိုတဲ့အဓိပ္ပာယ်ကြောက်ပါတယ် ဒါပေမဲ့အဲ့ဒီတော့ကမဟုတ်တော့မှဒီကိုဆရာတွေလက်ထက်ကအရှင်ဘုရားဘောဓာတွေဖြေးကြတယ်အဲ့ဒီတည်းကရေးတာဆရာတို့သာသာပုဂ္ဂိုလ်မှာသမာဓိကလည်းနှုသေးတယ်ဆိုရင်တဲ့ဝိပဿနာဉာဏ်ကလည်းနှုသေးတယ်ဆိုလို့ရှိရင်ကိုယ်ပင်မစိတ်ပင်မနေဖြစ်တတ်တယ်ကိုယ်တစ်ကိုယ်လုံးပူလောင်နေသလိုဒီလိုလဲထင်တတ်တယ်တွေ့ရလဲကြတတ်တယ် ကောင်းတွေကလည်းပဲခိုးငွေတွေတခါလဲထောင်းထောင်းထွက်နေတယ်လို့သင်ရတတ်တယ်မနေတာမထိုင်တာဖြစ်တတ်တယ်အမှန်ပင်မတတ်တယ်ဘာလို့ရမလဲဆိုရင်ဒီလိုပင်မလာရင်ကိုသိကလေးလာထားတဲ့သမထဇန်ရှိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့လို့ရှိရင်တော့အဲဒီဇန်တရားလေးနှလုံးသွင်းရမယ်ကိုသမထအာယုံလေးပြန်နှလုံးသွင်းလိုက်တဲ့ဝိပဿနာပင်မနေတော့သမထပြန်ပြီးတော့နှလုံးသွင်းတယ် သမထကြံလုံးသွင်းတော့ရှိကလေးလာထားပြီးတော့ကြည်ပြီးတော့တရားလေးကိုအဲဒီတော့သက်တာကွင်ရတာပေါ့အဲဒီမှာကစိတ်အေးချမ်းပြီးတော့သရုပ်ကိုအေးချမ်းပြီးတော့သွားတယ်အဲ9မိနစ်ဖြစ်စေ10မိနစ်ဖြစ်စေနာရီဝက်ဖြစ်စေနာရီဖြစ်စေအဲဒီမှာနှလုံးသွင်းလိုက်တယ်အေးချမ်းတော့အေးချမ်းသွားပြီနေရာထိုင်တာရှိနေပြီဆိုတော့တခါဘာလုပ်ရမလဲဝိပဿနာပြန်ရှုပါတခါပင်မလာကြပြီဆိုရင်ဒီလိုပဲဇာမြန်ပြီးတော့ဝင်စားလိုက်ပါတဲ့ဒါကသက်ရှိတဲ့ပုဂ္ဂိုလ်ဆိုတာပေါ့ဘာနဲ့တူနေလို့ဆိုရင် စာပြန်ရတာနဲ့ရုပ်ဖတ်တယ်ဆရာတာနဲ့တူတယ်။စာမကြည်သေးတဲ့စာနဲ့ကြည်ပြီးတဲ့စာနဲ့နှစ်မျိုးရှိတယ်။မကြည်သေးတဲ့စာအသစ်တွေကိုရွတ်ဖတ်တာမသက်သာဘူး။စာအုပ်နဲ့ကြည်ဖတ်လည်းမသက်သာဘူး။ရာသီလာတရားပဲဆိုပြီးတော့စာစာပဲဆိုပြီးပြန်ပြီးတော့ရွတ်ဖတ်နေရတာလည်းပဲစဉ်းစားပြီးတော့ရွတ်နေရတာကိုလို့နှုတ်ကလည်းကောင်းမတည့်ဘူး။စိတ်ကလည်းမှန်းစပြီးရွတ်နေရတာ။ဘာမှအတိမ်ဆောင်းမခံဘူး။အများအားယူဆိုင်နေရတာမသက်သာဘူးလို့ ယာဝိဒသာကြွရတာလည်းတဲသက်တာပဲယာဝိဒသာကြွရတာဘာမှအာမအာမဆက်ရဘူးနေတော့သာသာပြားနေတဲ့ပုဂ္ဂိုလ်ရုပ်ဖတ်တဲ့ဆင်းနေတဲ့ပုဂ္ဂိုလ်အတန်ကလည်းအတန်မစိတ်ကလည်းမြည်စီခြင်းနဲ့ဆိုလို့ရှိရင်လေအသာတိတွေကြွရတာလည်းပင်မလာပြီဆိုရင်ဘယ်နဲ့လုပ်ရမလဲဆိုရင်ယာဝိဒသာအဟောင်းကြီးကြွပေါ့သက်တာတာပေါ့သူကအဟောင်းကြီးကတော့ဘာမှကြောင်ကြောင်မဆက်ရဘူးဘုရားမှာဆိုတော့မင်္ဂလာတုတ်တို့လို့ဟုတ်လားဘုရားကြီးတို့လို့ ဒီလိုစားတွေရှိတယ်ရှင်းနေတာအဲဒီစားတွေကတော့ဘာမှစဉ်းစားမစဉ်းစားပဲသူကစစလိုက်သူကသူသွားတာပဲစားတယ်သွားနေတာအခုဒီဩကာသတွေကတော့ဘုရားရှိခိုးတွေညာရနေကြအဲဒါသူကသူသွားနေတာသက်ပွင့်ထားလို့သွားနေတာဘာမှကြောက်ကြမသက်ရဘူးသက်တာအဲလိုဆိုသက်တာလည်းနေတိုင်းနာရှိတဲ့အခါကျတော့တခါစာတေကလေးပြန်မြင်လို့ချင်းပြန်လိုက်ပေါ်နေတာသက်တာတော့လည်းနည်းနည်းတော်တာပေါ့အဲဒါလိုပဲအခု ပဿနာကျุလို့ပင်မရင်ဖြင့်သမထအာယုံကိုပြန်နှလုံးသွင်းသက်သာဝင်ရတဲ့အခါဝိပဿနာပြန်ရှုနောက်တစ်ခါဝိပဿနာကျุလို့ပင်မရလို့ရှိရင်သမထအာယုံပြန်နှလုံးသွင်းอืมသက်သာလာလို့ရှိရင်ဝိပဿနာကျุဒီလိုဆင်နေအထုရတယ်တဲ့အထုလို့ဝိပဿနာသမารိညာရင့်လာတဲ့အခါကျတော့ပင်မခြင်းမရှိပါဘူးတဲ့ဒီကြတာဒီကြမပင်မပါဘူးဒီကြတော့ဘာမှမပင်မတော့ဘူးသူကသက်သာသာလေးနဲ့သွားအဲ့ဒါဥရိယပြညာကြီးရောက်လာတဲ့အခါသက်သာတာပဲ အခုဝိပဿနာတက်တဲ့အာထုတ်တဲ့ပုဂ္ဂိုလ်တွေကသမထဇံကလည်းစောစောကလည်းအာထုတ်ထားတာမဟုတ်ပဲဟာကိုတချို့နည်းနည်းပါးပါးအာထုတ်ထားပါတယ်ဒါကလည်းသိပြင်းတော့မဟုတ်တော့ဇံဝင်စားလောက်အောင်လည်းသူကစိတ်ကခိုင်ငင်းနေနေမရှိဘူးသမာဓိကကောင်းကောင်းဖြစ်တာမဟုတ်တော့ပြန်ဝင်စားလို့မဖြစ်ပြီဘူးဒါကတော့အဲ့တော့အခုပုဂ္ဂိုလ်တွေကဘယ်နဲ့လုပ်ရမလဲဆိုရင်အခုတော့သက်တာတဲ့နည်းကဒီလိုလုပ်တာပြုနေကြမှတ်နေကြအာယုံလေးလေ့လာထားတာကြည့်ရတာဘုန်းကြီးများတင်မှာတော့ ဘိုက်ကလှုပ်ရှားတာလေးကိုအစဉ်လှုပ်ထားတာဒါအရုက္ခသပုဂ္ဂိုလ်တွေမမတ်တတ်ဘူးနှလုံးမသွင်းတတ်ဘူးသူ့ဇာမစရာအာယုံဘာရှိရမလဲအဲ့ဒါဘယ်ဟာရှိရမလဲတော့ကြားနေရတော့မမတ်တတ်ဘူးလို့လည်းမရှိရဘူးဒါလည်းရှိရမယ်ဆိုတော့ဒါလည်းရှိနေတော့သူလွယ်တာပေါ့သူကဒါလွယ်လွယ်လေးစပေးထားတယ်အဲ့ဒါလေးလေးလာပြီးတော့နေတော့ခေါင်းစားကနေခေါင်းဆုံးတိုင်အောင်ဘာမှမကျဘူးသူကဗိုက်ခေါင်းသားပင်သားလေး တကယ်ကနေပြီးဖောင်းတက်လာလိုက်ပေါင်းဆုံးတရားကနှလုံးသွင်းရတာမိန်းသားကနေပိန်ဆုံးတရားမိန်းသားလည်းနှလုံးသွင်းရတာသူအလွယ်လေးပဲပေါင်းနေစိတ်နေဒါလေးမှတ်နေရောမှတ်တယ်ဆိုတာလည်းပဲရှုတာပါပဲရှုရဆိုတာလည်းနှလုံးသွင်းတာပဲအဲရှုရကြည့်ရဆိုတာမျက်စိကနေပြီးတော့ဝါဟာရကိုမျက်စိကနေကြည့်တဲ့ဝါဟာရကို စိတ်မှာအသုံးပြုထားတယ်စိတ်ကနေပြီးနှလုံးသွင်းတာကိုရှုတယ်တဲ့ပါဠိဝါရနဲ့ပတ္တိရှုတယ်တဲ့ဝိပဿတိရှုတယ်သမနုပဿတိရှုတယ်တဲ့ဒါတွေသုံးတာအဲဒါမှတ်တယ်ဆိုတာကတော့သံလေခေတိမှတ်တယ်တဲ့ဒါလည်းသူပါဠိကသူသုံးတာအဲရှုတယ်မှတ်တယ်ဒါကမနတိကရောတိနှလုံးသွင်းနေတယ်သူကလည်းအတူတူပါပဲရှုတာပါပဲဒါဝါရတွေဒါဆိုလိုတဲ့ပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်အတိုင်းသမထမှာ သူ့ရဲ့ပြောရင်မှတ်တယ်ပြောရင်နှလုံးသွင်းတယ်ပြောရင်သမထပဲဝိပဿနာအနေနဲ့ယုတ်တရားနာတရားတွေကိုရှုတယ်မှတ်တယ်နှလုံးသွင်းတယ်ပြောလို့ရှိရင်တော့ဒါဝိပဿနာပဲတချို့ကဒီဟောရအမြည်လေးလိုက်ပြီးတော့ဟိုစကားလိုက်ပြီးတော့ကတ်နေရှိတာကိုဟာရှုတယ်ဆိုရင်ပါမှတ်တယ်ဆိုရင်ပါနှလုံးသွင်းတယ်ဆိုရင်ပါပွားတယ်ဆိုတာကဘာသာတည်နေပေါ့ဒါကဟောရတာတွေပဲအေး ရှုတဲ့အာယုံကအရေးကြီးတယ်ရှုတဲ့အာယုံနဲ့ရှုပုံလေးကအရေးကြီးတယ်ရှုတဲ့အာယုံကသမထအာယုံကိုဆိုရင်ရှုတယ်ဆိုဆိုပွားတယ်ဆိုဆိုနှလုံးသွင်းတယ်ဆိုဆိုဘာဆိုဆိုသမထပဲသူကပထဝီပထဝီတော့ရှုနေတယ်ပြောပြောပထဝီပထဝီလို့မှတ်နေတယ်ပြောပြောနှလုံးသွင်းနေတယ်ပြောပြောဆင်းရဲနေတယ်ပြောပြောဘာပြောပြောသူကဒါဟာသမထပဲသမထအာယုံသမာဓိပြောင်းဒီတအာယုံနဲ့နှလုံးသွင်းနေတာပေါ့ဒီတအာယုံနဲ့ထာဂရကနှလုံးသွင်းနေတာဒီတအာယုံထဲမှာ စူးစိုက်ပြီးဒီနေတဲ့စိတ်ကလေးဖြစ်တာပေါ့အဲ့ဒီစိတ်ကလေးဒီနေတာကိုသမာဓိခေါ်တာပဲနာသမထသွားကြောက်ပါကဖြစ်ခဲ့ယုံနာကလေးတွေလိုက်ပြီးတော့ရှုဟုတ်လားမျက်စိကမြင်တဲ့အခါမြင်တာရှုနားကကြားတဲ့အခါကြားတာရှုနှာခေါင်းကနားတဲ့အခါနားတာရှုလျှာရတာပြီးတဲ့အခါပြီးတာရှုဝတ္တုတိတဲ့အခါတုတိတာရှုသွားကြောက်ပါကဖြစ်ခဲ့ယုံနာကလေးတွေကပြစ်တဲ့တိုင်းလာလိုက်ပြီးတော့ရှုနေတယ် အဲ့ဒါရှုတယ်လို့ပြောပြောမှတ်တယ်လို့ပြောပြောနှလုံးသွင်းတယ်လို့ပြောပြောပွားတယ်လို့ပြောပြောဘာပဲပြောပြောတဲ့ဥစ္စာဝိပဿနာပဲဘာလို့လဲဆိုတော့အဲဝိပဿနာရှုရမယ်အာယုန်တွေလိုက်ပြီးနေတာပဲယုတ်တရားနာတရားတွေဖြစ်တာကိုလိုက်ပြီးနေတာပထမရှုပါသကဘာပြီးတယ်ဆိုသူ့ရဲ့သင်္ကိုရင်းသဘောလက္ခဏာတွေပြီးတယ်တဲ့သင်္ကိုရင်းသဘောတရားတွေသဘောတရားဆိုတာအခြေခံကျေဥစ္စာပြီးရတယ်သဘောတရားမသိဘဲနဲ့နိစ္စဒုက္ခအနတ္တသွားလို့လို့မဖြစ်ဘူးဟုတ်လား ဒီကခဏခဏလည်းပြောနေကြတော့ဥပမာပကြီးသေးရေးတော့မယ်ဆိုရင်ကျေဥစွာကားပေါင်ကစားရတယ်ကားပေါင်ပြီးတော့မှလည်းမှဆက်ကူကြီးရဲ့ပိတ်စီတွေနဲ့မှသူကရတယ်ကပြီးတော့မှဒီသူ့ရဲ့ချေရတာကိုချော့နေအောင်ဒိုင်ဒိုင်ဒိုင်သေးရေးလို့ဖြစ်သေးဘူးသူ့ရဲ့ချေကျဲပြီးတော့မှအဲဒီမှာတခါတည်းပေါင်လေးပါလေးတတ်ပြပြီးတော့အလဲကောင်းမှတင်မှာရုပ်ရည်ရည်ပန်းမင်ပဲရည်ရည်သဘောတလထိုင်ပဲရည်ရည်အိမ်ပဲရည်ရည်ပါတယ်မှာလဲကောင်းရည်ရတာကိုဒီမှာသူ့လောက အဲဒီလိုမလုပ်ပါဘဲနဲ့ပစ္စည်းသေးတဲ့ပုဂ္ဂိုလ်စစချင်းနဲ့သုတ်တာနဲ့မင်းနဲ့ကြင်ဒီကောင်းငင်ရေးတော့ဖြစ်ပါမလားလို့ပဲဖြစ်မလဲလို့သာရေးစရာမရှိမှမရှိသေးပဲနဲ့မဖြစ်သေးဘူးသားပေါင်းလည်းမရှိသေးဘူးအဲသူတွေကြက်ထားတာလည်းမရှိသေးဘူးသူတွေဆစ်ချယ်ပြီးတာလည်းမရှိသေးပဲနဲ့ဒီတိုင်းမင်းနဲ့သုတ်တာနဲ့ကြင်ပြီးရေးလို့မဖြစ်ဘူးအဲဒါလိုပဲယုတ်တရားနာတရားတွေကိုသဘောတရားအားဖြင့်မိမှမမိသေးသိမှမသိသေးပဲနဲ့အနိစ္စဒုက္ခအနတ္တကစပြီးနှလုံးသွင်းလို့ရတော့ဒါကသဘာဝမကြတဲ့ဥစ္စာပဲ သို့တော့မလုကောင်းဘူးလားလို့တော့မေးကြပြလုကောင်းပါတယ်လုကောင်းတာတော့မဟုတ်ပါဘူးဒီလိုလုပ်တဲ့အကုသိုလ်ဖြစ်သလားအကုသိုလ်မဖြစ်ပါဘူးဘာဖြစ်တယ်လဲကုသိုလ်ဖြစ်ပါတယ်ဒါပေမဲ့လည်းမဲ့ဖို့ရအကြောင်းတကယ်နိစ္စတဲ့ဝိပဿနာဖြစ်ပါမလားဆိုတော့အဲ့ဒါတော့တောင်းမခံနိုင်ဘူးလို့ဘာလို့လဲဆိုတော့သူအခြေခံမရှိဘဲနဲ့လုပ်နေတာပေါ့အေးမဲ့ဖို့တကယ်ရအောင်အာထုတဲ့ဝိပဿနာမှာဆိုရင်သူအစဉ်တိုင်းအာထုရတယ်အစဉ်တိုင်းယုတ်ရနာတရားတွေရှင်းဥစွာရှင်းရတယ် နာမရူပပြိစေရညာတဲ့ဝိပဿနာညာအစအခြေခံအနန္တရုပ်ကိုကျေဥစွာပြုရမယ်ယုံနာတရားရဲ့သဘောတဘာဝတွေကျေဥစွာပြုရမယ်ရုပ်ရဲ့နာရဲ့ဒါပဲရှိတယ်ဆိုတာကျေဥစွာပြုရမဂရိပုဂ္ဂိုလ်တွေသိနေတာကဘာသိနေတယ်ဆိုတော့ပုဂ္ဂိုလ်သားတို့အကောင်ထဲကြည့်လိုက်သိနေကြတာကိုအကောင်ထဲကြည့်လိုက်အသက်ရှင်ပြီးတော့ဒီနေတယ်လို့ထင်နေတယ်သူကောင်ငါကောင်ယောက်ျားကောင်မိန်းမကောင်အကောင်ကြီးတွေပဲသူကဟုတ်လား အဲဒါကျင်တဲ့တရားကောင်းကြီးအနေနဲ့ဒီလိုထင်နေကြတယ်အဲဒီတော့တရားကောင်းကြီးအနေနဲ့ထင်တာတကယ်ဟုတ်သလားလို့ဆိုတော့တကယ်မဟုတ်ဘူးဘာတွေဟုတ်နေလဲရုပ်တရားနဲ့နာတရားပဲရှိတယ်အဲဒီရုပ်တရားနာတရားကိုဘယ်လိုလုပ်ပြီးတော့သိမလဲဆိုရင်သူဖြစ်ခိုက်ဖြစ်ခိုက်မှလိုက်ရှုမှပြီးမှပဲယုတ်တရားနာတရားတွေကဖြစ်ခိုက်မှသင်ကြားတာပဲဖြစ်ပြီးတာတရားတွေကဖြစ်ပြီးတော့ပြောက်ကုန်ပြီမရှိဘူးဥပမာဆိုပါတော့ အတင်ရှားဆုံးဟာလည်းစဉ်းစားမယ်ဆိုတော့ရှင်းဘောကယုံနာနေစဉ်းစားကြည့်သမှာရှင်းဘောကဘာယုတ်တွေဘယ်လိုဖြစ်ခဲ့မလဲဘယ်နာနေဘယ်လိုဖြစ်ခဲ့မလဲရှင်းဘောရှိမနာမှမသိကြဘူးအများကြီးမသိဘူးကိုဘဝအောင်ကပြန်ပြီးဇာတိပရညာရတယ်ဆိုတဲ့ပုံကိုယ်လေးလူဝင်စားလို့ခေါ်ရတာပေါ့လေအဲဒီလိုပုံကိုယ်လေးအနည်းငယ်လောက်ပဲသိတယ်လူဝင်စားတာမဟုတ်နတ်ဝင်စားလည်းရှိတယ်နတ်ကနေလူဖြစ်လာတယ်ရှိတယ်တိရစ္ဆာန်ဝင်စားလည်းရှိတယ်တိရစ္ဆာန်ကလူဖြစ်လာတယ်ရှိတယ်အဲဒီလိုအားလေးတွေမှတ်မိတာလေးတွေရှိတယ်သူတို့နည်းနည်းပါးပါးလောက်ပဲရှိတယ် များတာဖြင့်ခြေဘွားစားလုံးလုံးမမှတ်မိတာကများတယ်ခြေဘွားမပြောနဲ့သုံးလနှစ်အရွယ်လောက်ကသုံးလနှစ်တဲ့အောက်ငယ်တဲ့ကလေးဘွားတုန်းကဟာကိုယ့်ဟာကိုယ်တော့မသိဘူးမသိဘူးဟုတ်လားဘယ်သူမှတောင်းခံနေမှာမဟုတ်သုံးလနှစ်အတွင်းကဘာလုပ်ခဲ့တယ်ဘာသွားခဲ့တယ်အာမသိဘူးအဲ့ဒါတွေပြန်စဉ်းစားလို့ဖြစ်တဲ့ဥစ္စာမဟုတ်ဘူးဒါတော့အတိတ်တရားတွေဆိုတာအခုမရှိတော့ဘူးမရှိတော့တဲ့တရားတွေ ပြန်စဉ်းစားဆင်ခြင်လို့သဘာဝအတိုင်းမပေါ်တော့ဘူးတဲ့အဲရှိကမှတ်မိတာလေးတွေရှိပါတယ်ဒီကမြင်ခဲ့ဘူးတာတွေကြားခဲ့ဘူးတာတွေနားငယ်ဘူးစားခဲ့ဘူးတွေ့ထိခဲ့ဘူးတာတွေမှတ်မိတာတွေရှိပါတယ်မှတ်မိတာတွေရှိကြတော့အဲ့ဒီမှတ်မိတာတွေကလည်းယုံနာအနေမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါအနေဖြစ်နေတယ်ပြန်ပြီးစဉ်းစားဆင်ခြင်လိုက်ရင်ငါအနေကြီးနဲ့လားထင်တယ်ငါမြင်ခဲ့တယ်ငါကြားခဲ့တယ်ငါသိခဲ့တယ်ငါစားခဲ့တယ်ငါလုပ်ကြင်ခဲ့တယ်ဘယ်သူနဲ့တွေ့ခဲ့တယ် ဘသူပဲဘယ်ဝါပဲဆိုတဲ့ပညာပုဂ္ဂိုလ်တ attva အထေဝတ္ထုကြီးတဲ့ညာနဲ့ထင်နေတာဒါတော့အဲ့ဒါကိုရုပ်ပဲနာပဲလို့ဒီကသိုးနေပေမဲ့လည်းဆိုယုံကြည်မှာပဲတကယ်တော့မထင်ဘူးခိုးတော့ကအတိုင်းငါဟုတ်နေတာပဲဒါတော့အတိတ်တရားတွေဆိုတာယခုရှိတာမဟုတ်လို့တဲ့သူတို့ရဲ့သင်္ကိုသဘာဝလက္ခဏာလေးမပေါ်ပါဘူးတဲ့သူတို့ရှိလို့မဖြစ်ဘူးအနာဂတ်တရားတွေအနာဂတ်တရားတွေဆိုတာအခုမရှိသေးဘူး နောက်မှဖြစ်မဲ့ဥစ္စာနောက်မှဖြစ်မဲ့ဥစ္စာခုကနေပြီးတော့နှလုံးသွင်းလို့ဘယ်မှမှရမလဲဟမ်မမှမရနိုင်ဘူးဟုတ်လားလက်ဖြင့်ငါကြရင်ဘယ်သွားမယ်ဘာလုပ်မယ်လို့မှန်းထားပြီးမဟုတ်ချင်မဟုတ်တာသွားချင်မှသွားရတယ်မသွားချင်လည်းမသွားဘူးလက်ဖြင့်ငါကြရင်ပြောပါပါနေရလိမ့်မယ်အောင်းရမယ်ပုံတော်လို့ရှိရင်အကြောင်းမြင်မျိုးသိညင်နေရတာသူကမှန်းလို့မဖြစ်ဘူးလက်ဖြင့်ငါနေကောင်းထိုင်တာပဲရှိမယ်လို့ကိုကအောင်းမိတာပုံတော်နေမကောင်းတာနဲ့တွေ့နေတာဟုတ်လား ဝမ်းမြောက်ဝမ်းသာနေရတဲ့အောင်မဲ့စိတ်ပူစရာသိညစ်စရာတွေနဲ့တွေ့လို့ဒုက္ခရောက်နေဟုတ်လားအဲဒါဒီအများကြီးပဲသူကမှားလို့မဖြစ်ဘူးလက်သင်္ကာလက်သင်္ကာကမဟုတ်ဘူးတော်တော်ကြာလဲအတူတူပဲအဲနောက်နှစ်နောက်လာနောက်ဘဝတွေဆိုတာသာအတိမတိတွေအဲဒီတော့အနာဂတ်တွေကိုသူ့နေကနေပြီးတော့ယုံနာတရားတွေပဲဆိုပြီးရှုလို့ဒီဟာလည်းပဲသဘာဝမကြဘူးလားတကယ်သိမဲ့ယုံနာနေမဟုတ်ဥပမာဆိုတော့ညာဘက်ကခြေလန်းလန်းနေတော့ဘယ်ဘက်ကခြေလန်းလန်းတဲ့အခါ ဝမ်းမြောက်ဝမ်းသာသောမနာတာဒါကိုစိတ်ချလိမ့်မယ်လို့ကအမှန်ထားပေမဲ့ဟုတ်ချင်မဟုတ်တာဟုတ်လားဘယ်ဘက်ကလမ်းတဲ့ခါကျစိတ်ညစ်တာသောမနာတာဖြစ်ချင်တယ်ဖြစ်တယ်ညာဘက်ကလမ်းပြီးကရှိတယ်ဟိုကဒိနာပုဂ္ဂိုလ်တယောက်ကကိုယ်ဆဲလိုက်လို့ဖြစ်စေပေါ်တယ်ကြားတော့ဟာစိတ်ဆိုးသွားကြတယ်ကလည်းသောမနာတာဖြစ်တယ်ဖြစ်တယ်သူကအဲ့ဒါဖြစ်နိုင်တယ်အဲဒီတော့အနာဂတ်ဆိုတာကတော့မှန်းထားလို့မှန်နိုင်တာမဟုတ်ဘူးဒါကြောင့်နာဂတရားစာတရားကြီးပစ္စုပန်တရားလေးရှိတယ်တဲ့ပစ္စုပန်တရား ပစ္စုပန်နာဆိုတာအကြောင်းတရားကိုဆွဲမိဖြစ်စေတရားဖြစ်စေဖြစ်စေဖြစ်စေတရားလေးပစ္စုပန်တရားဆိုတာအဲဒီဖြစ်စေတရားလေးအထင်ရှားရှိတယ်ပြီးတော့ဒီပစ္စုပန်တရားလေးကအသစ်ဆက်ဆက်ကလေးသူကတော့သူကအဟောင်းမဟုတ်ဘူးဟိုအတိတ်တရားတွေကအဟောင်းဖြစ်နေအဟောင်းနေဆိုတော့ကိလေသာကသွေးပြီးသားဖြစ်နေတယ်ဥပမာ ဝုတ်ပြီးသားဝုတ်များလို့ပေါ့ဝုတ်ပြီးသားဝုတ်တွေကညှင့်နွမ်းကုန်ဟိုမှာကြီးတွေပါလေဆွဲကုန်သူများဝုတ်ပြီးသားဝုတ်ဆိုရင်သူများရဲ့ကြီးညိုတွေဆွဲကုန်ဘုံမတော်ယောဂရှိတဲ့ပုဂ္ဂိုလ်ဝုတ်ထိုင်အဲ့ဒီယောဂရဲ့ပိုးမွားတွေပါလေအခုဆရာဝန်တွေပြောနေဆိုရင်အဲယောဂပိုးတွေပါလေဒီဝုတ်ထဲဝင်နေဘုံတရားဝုတ်လို့ရှိရင်အခုယောဂတွေကူးလိမ့်မယ်ဟွန်းအဲဒါအတိတ်တရားတွေဆိုတာကိလေသာတွေဟူသောပိုးမွားတွေကဆွဲပြီးသားဖြစ်နေတယ်အတိတ်တရားတွေကိုလွန်ပြီးသားတရားတွေဆိုတာအရင်ကမြင်ခဲ့တာကြားခဲ့တာတွေဆိုတာငါမြင်ခဲ့တယ်ငါကြားခဲ့တယ် သူ့ကိုမြင်ခဲ့တယ်ဖြစ်စရာကောင်းတယ်မုန်းစရာကောင်းတယ်စသဖြင့်ဆွဲပြီးသားဖြစ်နေတာကိလေသာအဲခုသစ္စုပ္ပန်ဆဲဆဲမြင်နှုံးဆဲဆဲကြားနှုံးဆဲဆဲဖြစ်ပေါ်ဆဲဆဲတရားကလေးတွေကတော့ဆွဲလာမှုမရှိသေးဘူးတဲ့သူကအသက်ဆက်ဆက်ကလေးပဲတဲ့ပြောတာအဲ့ဒါလေးကိုဝိပဿနာဉာဏ်ကမှောင်ပြရလို့ရှိရင်ကိလေသာတွေမဆွဲလာဘူးကိလေသာတွေကလက်မဥခင်ပေါ့လေကိလေသာတွေကမသိမ့်ပိုက်သေးခင်ကိုကိုကအရင်သိမ့်ပေးရတာပဲ ဟိုတော်တဲ့တောင်ထဲများမှာမှုထွက်ကြကြတယ်ပါဆိုရှိတယ်မလားတော်တော်တော်တော်ရကပုဂ္ဂိုလ်တွေပေါ့တော်ရကပုဂ္ဂိုလ်တွေကမိုးရွာတွေထွက်ကြကြတယ်ထွက်ကြကြတော့အရင်ဥအောင်ကြားတယ်ကိုရင်တွေ့လို့ရှိရင်လည်းကိုပိုင်တာပဲသူရင်တွေ့ကြရင်သူပိုင်တာပဲအဲ့ဒါသူများရင်မတွေ့သေးခင်ကိုကရင်တွေ့အောင်လို့ကြားတာပဲအင်းကြီးကကုသတက်ဒီလိုပဲတော်တဲ့ဆောက်ပြီးတော့ပိုင်ရှင်ပြရတယ်မှာလိုက်ပြီးတော့ခူးကြတော့ရှင်ချင်းချင်းအဲ့ဒီတောသူတော်သားတွေမှာ ကိုရင်ဥအောင်လို့ပဲလိုက်ရှားနေရတယ်အဲ့ဒါလိုပဲသွားကြောက်ကဖြစ်တဲ့ယုံနာလေးတွေကအခုမှအစ်စ်ပေါ်လာတာရှိသေးပေါ်ပေါ်ချင်းဟာဝိပဿနာကမရှိမိတော့အမှန်တိုင်းမသိရင်ကိလေသာကဆွဲလန်းသွားတယ်ကိလေသာကဖြစ်စရာကောင်းတယ်မုန်းစရာကောင်းတယ်မြဲတယ်ချမ်းသာတယ်ပုဂ္ဂိုလ်တ attva ကောင်းပဲလို့အဲဒီလောဘဒေါသမောဟ မာနအစရှိသောကိလေသာတရားတွေကဆွဲလာပြီးတော့သွားတယ်အဲ့ဒီကိလေသာတွေမဆွဲလာရအောင်လို့ယုံနာသဘောတရားအမှန်လေးကိုကျုပ်တရားပဲနန္တရားပဲသဘောတရားပဲဆိုတာလေးကိုသိအောင်လို့ဟာဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ကျူရတယ်အဲ့ဒီဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့သဘောမှန်လေးသိအောင်ရှုနေတာကနာမရူပပရိစ္ဆရာခေါ်တယ်နာယုတ်ပိုင်းခြားသိတာတဲ့နာယုတ်သိသိတာတဲ့အဲ့ဒီနာယုတ်သိသိတော့ဘယ်လိုသိသိရမလဲဆိုလက္ခဏာရသစသည်တော့ဖြင့်သိသိရမယ်တဲ့ဝိသုဒ္ဓိမေကပြောထားတယ် လက္ခဏာရတာတွေဝေနာပြိကေတဗလက္ခဏာရတာစပြီးတော့လိုအားဖြင့်သိသိရမည်လက္ခဏာသာသူပင်ကိုရင်းသဘောပဲရတာသာသူကိစ္စပဲပစ္စုပ္ပန်သာသူရဲ့ထင်ပေါ်တဲ့အချင်းရအဲ့ဒါလေးတွေနဲ့သိအောင်ရှုပါတဲ့ဒါပဲရှိသေးတယ်အနိစ္စဒုက္ခအနတ္တစဉ်းစားရတယ်လို့မပါသေးဘူးသူပင်ကိုရင်းသဘောလေးတွေဟိုမှာဆင်းဆိုရင်ဖြင့်ဆင်းရဲ့လက္ခဏာရှိတယ်ဆင်းဆိုတာဟာခြေတော်လေးချောင်းနဲ့ကိုယ်ရည်ကြီးနဲ့အမီးနဲ့ကောင်းနဲ့နာမောင်းနဲ့နရွက်နဲ့ အဲဆင်းကြီးဆိုတာဒီလိုနေတာဟုတ်တော့အဲဒါသူ့ရဲ့လက္ခဏာပဲသူဒီဒီကိုယ်ရည်ကြီးတစ်ခုလုံးကသူ့ရဲ့လက္ခဏာသင်အားကောင်းတယ်အဲဝန်ဝန်လေးတာတွေကိုဆွဲနိုင်တယ်အလုတ်လုတ်နိုင်တယ်အသွမ်းတတ္တိရှိတယ်အဲဒါသူ့ရဲ့ကိစ္စပဲသူ့ရဲ့ရတာပဲကိစ္စတတ္တိသစ္စုပ္ပံဆိုတာကတော့အဲ့ဒီပုံတဏ္ဍာထေရကြီးနဲ့စဉ်းစားပဲလို့အားလုံးဆိုအကောင်ကြီးနဲ့တကားတယ်ထေရကြီးနဲ့လာပြီးတော့သင်တယ်ဟောအဲ့ဒါမျိုးလို့ကို နန္တရားယုတ်တရားတွေကိုရှုလိုက်လို့ရှိရင်အဲ့ဒီလက္ခဏာနာရပါနဲ့သစ္စုပ္ပန်တစ်ခုခုကထင်တာပဲဗျာမထင်လို့ကိုမရဘူးဒါဖြစ်ပေါ်ခိုက်မှာယုံနာတရားလေးတွေရှုရင်လက္ခဏာနဲ့ရင်လည်းတွေ့ရမယ်ရတာရင်လည်းတွေ့ရသစ္စုပ္ပန်နဲ့တွေ့ရကောင်းတယ်ပိန်နေတရားသာတာအဲ့ဒါသွားကြပါခြေတိုင်းခြေတိုင်းလိုက်ပြီးတော့ရှုရမယ်ဆိုရင်သာသာပုဂ္ဂိုလ်ပဲရှုရလိမ့်မှာတော့သွားကြပါဆိုတယ်ခုမှကြားရတာဒီလေးခုမှအိမ်ကြီးတုန်းကမကြားသေးဘူးကြောင်းကြော်တော့မှကြားတာသူက မထမ်းကြောင့်တရားဝင်မဲ့လုံးပါဒီခုမှကြားတာကြီးပဲသိနေကြွာရဆိုတာလည်းဘာမှမသိ၆ပါးဆိုတာလည်းဘာမှမသိအဲဒါဘာတွေကျူရမှမသိသူကခဲ့နေတာကိုသူကသို့တော်လည်းဘုန်းကြီးများပြောကြပြီလို့ဒါပဲပြောရတယ်ဒီတဲ့စကားလည်းပြောလို့မဖြစ်ဘူးသူကဒီတိုင်းပြောမှဖြစ်တယ်ဒီလိုပြောကြားတော့နားလည်တော့တာပဲအဲဒါလွယ်လွယ်နဲ့သိရမှရအောင်လို့ဘိုက်ကအတွေ့အထိဘိုက်ထဲကအတွေ့အထိဖောင်းတာပိန်တာတွေကမှတ်ပါတဲ့ဘုန်းကြီးများပြောတယ်ဒီလိုပဲမှတ်ကြတာ ဒီလိုမှတော့လည်းသူကနေရာကြသားပါပဲဇာရီဇာရီသိနေတာမှကြားနေတယ်သူတဲမကြဘူးသူအောင်မယ်တရနေ့လောက်နေဆိုဟန်ကြတာနာနေကြတဲ့အတွက်နာကောင်းတယ်လို့ကောင်းနေသိနေဇာရီကိုကောင်းတယ်လားဇာရီကောင်းစားကကောင်းဆုံးတရားပင်ပင်ကြပင်ကြတော့လေပင်စားပင်စတဲ့ဒါလေးပဲစိုက်မှနေတယ်အဲဘိုင်တဲ့ဘိုင်တဲ့ကနေပြီးတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောလေးသူ့ဟာသူသိလာတာကိုအဲ့ဒါတွေလက္ခဏာရတာတွေဆိုတာတွေပဲ ခိုက်ထဲမှာဖောင်းတဲ့ပိနေသဝါယောဓပဲဝါယောဓဒဝိထာမနာလက္ခဏာတောင်းနေခြင်းဟာသူ့လက္ခဏာပဲဝိထာမနာလက္ခဏာဝါယောဓတုသမုဒိရဏရာသာလှုပ်ရှားခြင်းဟာဖြင့်သူကိစ္စပါပဲတဲ့သူကလှုပ်တတ်တယ်တဲ့ဝါယောဓအားကောင်းရင်သူလှုပ်လှုပ်သွားတယ်အားမကောင်းရင်လည်းမလှုပ်အဘိနိဟာရပစ္စုပ္ပဌာနာရှေးစုဆောင်ခြင်းဟာဖြင့်သူရဲ့ပစ္စုပ္ပဌာမှာပဲတဲ့သူကတဏှာတဏှာဆွဲသွားတယ်လို့ဆောင်သွားတယ်လို့တွန်းသွားတယ်လို့ ယောဂီပုဂ္ဂိုလ်ညာနဲ့မှသင်ရပါတယ်တဲ့အဲ့ဒါလေးကိုဒါအခုတရားနာတဲ့ပုဂ္ဂိုလ်တွေယောဂီတွေများတာပါပဲဒါပေမဲ့သူ့နေရာလေးရောက်လာတော့သူကဆောင်းမုတ်ကလေးဆိုအောင်ပါပဲဟုတ်လားတချို့နည်းနည်းအသိကလေးနည်းနည်းပါပါပါအဲဝါယောရရဲ့လက္ခဏာရတာပြစုပ္ပတာလေးနှကောင်းတယ်ပေါ့ဘုန်းကြီးကဂိမ်းတွေလောက်ထားတယ်ဆောင်းမုတ်လောက်ထားတယ်ဒါသူကအရေးကြီးတာပေါ့သတိရဏသုံးပါးတက္ကရာသတိရဏတုတ်ကကာယ ानु ပါဒနာရှိပုံတွေကြတော့ ဝါယောဓာကြီးတဲ့ပဲသိကိုပြတယ်ဝါယောဓာသိရဲ့ဆိုပြီးတော့ခြေတိုင်းခြေတိုင်းသွားရင်သွားသွားကိစ္စတော်ကိစ္စမကြီးပါဇာနဲ့သွားရင်သွားသည်ဟုသိဆိုပါပြဝါယောဓာကိုသိကြတယ်သွားခြင်းနဲ့စိတ်ဖြစ်လာတာသိသွားခြင်းနဲ့စိတ်ကြောင့်ဝါယောဓာဖြစ်ပေါ်လာတာသိဝါယောဓာလှုပ်ရှားခြင်းကြောင့်ဒီတိရွေ့သွားတာဟိုပဲငါသူလို့ခေါ်ရတယ်အမှားအပြင်ငါသူမရှိဘူးပုဂ္ဂိုလ်သားတော်ကောင်မရှိဘူးသူတို့ခိုက်တာမှာထောင်းလင်းလှုပ်ရှားမှုလေးတွေဖြစ်ပြီးကြောက်တာလည်းမမြဲတာတွေပဲဆိုတာကိုယ်ပိုင်ညာနဲ့သိတယ်လို့သူက ဒီလိုခွင့်လာတော့ဒါကဒါယောဂီပုဂ္ဂိုလ်သိဖို့ဒီလိုခွင့်ဒါကြောင့်သူကအရေးကြီးတော့ဝါယောရဆောင်မှုကလေးဘုန်းကြီးကပေးတာယောဂီတွေဆိုတော့ရတာတော့များနေပါလိမ့်မယ်ဒါပေမဲ့လည်းကဲဆိုကြပါအောင်တော့မရောက်သေးတာဝါယောဓာဒဝိဋ္ဌာမနာလက္ခဏာထောက်ကံတောင်းတင်းကြော်ခြင်းတမီတဲ့ထောက်ကံနဲ့စသုံးကိုအရာထဲတော့မသုံးဘူးဝိဋ္ဌာမနာထောက်ကံနဲ့ ဒါတွေကပဲသုံးတယ်ရထဲကမသိဘူးထောက်ကနေဆိုတော့ဘယ်သိမလဲနည်းနည်းပါးပါးတော့ပြောပါရဲ့ကြားထောက်တာလေးပါပြောရဲ့သစ်ပင်တွေပါကြိုးကြဆိုတော့ကြားထောက်တယ်အိမ်တွေပါလဲပြုံဆိုတော့ကြားထောက်တာဒါတော့နည်းနည်းပါးပါးပြောရဲ့ကိုယ်ထဲမှာတော့မပြောဘူးကိုယ်ထဲမှာဖောင်းတာပိန်တာထောက်တယ်လို့ပဲပြောနေတော့မပြောဘူးသူကအဲတောင်းနေတင်းနေဒါတော့ပြောတယ်သူကဖိုက်တဲ့တောင်းနေတင်းနေဒါတော့ပြောတယ်ထောက်ကန်တောင်းနေဟာတင်းတာရှင်းတာရောတာလည်းရှိတော့တာပဲထောက်ကန်တောင်းနေရောချင်းတင်းနေတယ်ဆိုင်ဆိုရမယ် ထောက်ကံတောင်းတင်လျော်ခြင်းတမည်ရတယ်အောင်မေဒီပုဂ္ဂိုလ်လည်းမရသေးဘူးသူလားထောက်ကံတောင်းနှင်းရောခြင်းတမီတမီတမီအမိတစ်ခုလို့ဆိုလို့ရတယ်တမျိုးတမီပေါ့လေထောက်ကံသာကတမျိုးတမီ စာသုံးပေါ့တောင်းတင်းတာတောင်းတာရဲ့တင်းတာရဲ့တောင်းတာကတမျိုးပါပဲတမျိုးပဲတင်းတာလည်းတမျိုးတမျိုးပဲရော့တာလည်းတမျိုးတမျိုးပဲအဲထောက်ကံတောင်းနှင်းကြော်ခြင်းတမျိုးနောက်ကလည်းကာယရအောင်လို့ထည့်ထားတာကိုသူကတမျိုးရပါတော့ဆိုတမျိုးရတာတမျိုးတမျိုးပါပဲဘာရလည်းမဟုတ်ပါဘူးလားအဲထောက်ကံနဲ့တောင်းနဲ့တင်းနဲ့ရော့တယ်ဟောရတွေဒါတွေခေါ်တွေတမျိုးတမျိုးတွေပါပဲအပြီးတော့လားဝါရရရဲ့ဝိသံနာလက္ခဏာပဲဒါလို့ဆိုလိုပါတယ် ထောက်ကံတောင်းနှင်းရော့ခြင်းတမီရင်းရိုင်းလှုပ်ရှား၍သွားရသည်တဲ့သမှုဒေသနာရာသာဝါယောရာတုဝါယောရာတိသမှုဒေသနာရာသာလှုပ်ရှားခြင်းကိစ္စကြီးရွေရှားခြင်းကိစ္စကြီးအားကောင်းရင်သူကရွေ့ရွေ့သွားတယ်ဝါယောရာကအားမကောင်းရင်တော့မရွေ့ဘူးအားကောင်းနေလေရွေ့နေလေပဲတခါတခါကျရင်မင်းလည်းကနေပြီးလေမုန်တိုင်းကနေလေးလာတာကိုဟိုကဒီကနေပြီးအချင်းချင်းများတဲ့အနေနဲ့နှစ်ဖက်ငါလေးလာနိုင်မယ် အဲဒီကတည်းကမြေပြင်မှာဆိုလို့ရှိရင်တနာကြီးဘယ်နှမိုင်ဒါလာလိမ့်မယ်မိုင်30မိုင်40မိုင်50 60စသည်ဖြင့်ပေါ့မိုင်30 40ဆိုရင်တော့တော်တော်ပြင်းနေပါပြီ50 60ဆိုတော့အနံကိုပြင်းတယ်အဲဒီလိုလေးလေးလာလိမ့်မယ်ဆိုတာဒါအားကောင်းတဲ့လေတွေအားကောင်းရင်တို့ကသိလာတာအားမကောင်းရင်တော့တဲမလာဘူးတဲမတုပ်ဘူးအားလုံးလုံးမရှိတဲ့အခါငြိမ်းနေတောက်ရုံတောက်နေတယ်အားကောင်းနေတဲ့သူလှုပ်ရှားတာလည်းကောင်းတော့လှုပ်ရှားခြင်းဟာသူကိစ္စပဲငြိမ်းရင်လှုပ်ရှားရွေသွားရသည် ဒုတိယဒါကသူ့ရဲ့ရတာသူ့ရဲ့အစွမ်းတတ္တိသူ့အလုပ်ပဲဝါရရသူ့အလုပ်လုပ်တာဒါပဲသူလုပ်နေတာပဲသူကတော့သူ့အလုပ်ကဒါပဲကြည့်ထောက်ပံတောင်းနှင်းကြော်ခြင်းတည်းမြေရင်းရင်လှုပ်ရှား၍သွားရသည်ဒါဒုတိယပိုင်းပဲဆိုရမယ်ရင်းရင်လှုပ်ရှား၍သွားရသည် ိန်းနာရိုင်းနာလှုပ်ရှားတာရွေ့တယ်သွားတယ်အဲဒါဟာဝါယောဓာတ်တွေပဲဘိုက်ထဲကဖောင်းဒါကိုရှုပါလို့ပြောတော့ပြောပါဘူးသူကသူသိနေတာဖောင်းနေပိနေမှနေဘိုက်ထဲကတောင်းရင်တောင်းတာတင်းရင်တင်းတာသူသိနေတာပဲမသိလို့ပဲဖြစ်မလဲဒါစိတ်ကစိုက်နေတာဒါလည်းသိတယ်နောက်ဆုံးတစ်နေ့ကျရင်ပုံသဏ္ဍာန်တရားတွေအကုန်လုံးပြောက်ပြီးအဲ့ဒါတွေပဲအဲ့ဒါပဲပြီးတော့တာပဲယောဂီပုဂ္ဂိုလ်ကတောင်းတာတင်းတာအားပဲပြီးတယ်သူကြားတာပဲပြီး အဲလှုပ်ရှားတယ်ဆိုတာကတော့မသိလို့ကောမဖြစ်ဘူးဒါကတော့ရင်းရင်လှုပ်ရှားရွေသွားရသည်ဆိုသူကိစ္စကတော့ဖောင်းတာပိန်တာမှနေရွေနေတာပဲတရွေပြီးတရွေဖောင်းတာတရွေတရွေတရွေတက်သွားတယ်ကပိန်တာတရွေတရွေတရွေကျတယ်ဒါမသိလို့ကောမဖြစ်ဘူးသူကမသိပါနဲ့လို့ပိတ်ထားစမ်းသမ်းပါရမလားလဲမရဘူးသူသိကိုသိတော့တာမသိလို့မရဘူးအဲ့ဒါသိတာမှနောက်သမာဓိညာအားကောင်းလာတဲ့ခါကျတော့ဘိုက်ပုံသဏ္ဍာန်ကိုယ်ပုံသဏ္ဍာန်တွေအကုန်လုံးပြောက်ပြီးတည်ရင်တည်ရင်ရေးရေးရေး ဒါတွေရွေ့သွားတာတွေအဲအပြင်မဲ့ရွေ့သွားအတွင်းမဲ့အတွင်းမဲ့ကိုရွေ့လာရွေ့တာလေးတွေရွေ့ပြီးကြောက်ရွေ့ပြီးကြောက်ဒီလိုထင်တာကိုအဲသူ့ရဲ့အရသာနဲ့ထင်နေတာဒါလေးသိအောင်လို့သာမှားတာသောက်ကံတောင်းနှင်းရောချင်းတမီရင်းရင်လှူရှားရွေ့သွားရသည်သူလိုရပဲတွန်းလျက်ဆောင်သည်သူလိုရပဲတွန်းဆောင်တော့ပါစိတ်လိုရှိရပဲသူပုဂ္ဂိုလ်တဏ္ဍာမှာလည်းစိတ်နဲ့လောက်တာဝေးတယ်ဆနဲ့အထူးအချင်းတော့အဲ့ဒီမှာပါပဲခိုင်းလောက်ကြတာကတော့စိတ်ရလို့တော့မဟုတ်ပါဘူးသူကတော့အတွင်းနဲ့ပြင်နှစ်ခုပါပဲ အဲကိုယ်ရဆန္ဒသွားတာလာတာတွေကြတော့စိတ်လို့ရှိရတယ်ကိုစိတ်ကရှေ့ဘက်သွားခြင်းရှေ့ဘက်ပဲနောက်ဘက်သွားခြင်းနောက်ဘက်ပဲအထက်ကြွရင်လို့ရှိရင်ကြွရတယ်အောက်ကြရင်လို့ရှိရင်ချသွားတယ်ဘေးရရင်လို့ရှိရင်ရနိုင်တယ်သူကသူလိုရှိရပဲသွားနေတယ်လို့ဟာလူလိုရပဲတွန်းရဲ့ဆောင်းနေအပိနိဟာရပစ္စုပ္ပဒါနာကျေကျုဆောင်ခြင်းကျေကျုဆောင်သွားသည့်အနေအားဖြင့်ယောဂီပုဂ္ဂိုလ်ညာထဲမှာသင်ကြားပါတယ်တဲ့ဒီဝါယောဓကိုရှုလို့ဝါယောဓညာထဲမှာသင်လာလို့ရှိရင် အလိုရှိရာဘက်ကိုဆွဲဆောင်သွားသလိုတွန့်တွန့်သွားသလိုအလိုရှိရာဘက်ကိုဆောင်းဆောင်သွားတဲ့နေရာချင်းညာထဲမှာရှင်းပါတယ်နေရောဝတိကဖောင်းနေဘိနေမတဲ့ခါဖောင်းနေမတဲ့ခါအပြင်ဘက်ကိုတခါလဲတွန့်ဆောင်သွားသလိုဆွဲဆောင်သွားသလိုဘိနေမတဲ့ခါလဲတွန့်ဘက်ကိုတခါလဲဖွဲ့ချသွားသလိုသူကလို့ထင်ပါဘူးသွားတယ်မှတဲ့ခါတွေမှပို့ပြီးတော့ထင်ပါတယ်ကွာသွားတယ်မှတဲ့ခါမှတည်ချင်းတည်ချင်းတခါလဲနောက်ကနေတွန့်တွန့်ပို့နေသလိုကြောင်များဆွဲဆွဲယူသွားသလို ကိုကြီးတကူလုံးတွန်းတွန်းပို့ပြီးတော့ဆွဲဆွဲသွားတယ်လို့ကြတယ်ရှင်သူသူ့လိုလိုကိုသွားတယ်လိုက်ပါတယ်ဟိုလေတိုက်လို့လေထဲမှာသူ့လိုလိုလိုက်ပါသွားတယ်လို့ပဲသူကတခါတည်းသူ့လိုလိုသွားနေတယ်လို့ကိုထင်တာမှကောင်းလာတော့ဒီလိုတင်ရတာလက်တွေကိုယ်ရဲ့ဆန်းနဲ့မှပြန်လည်းပဲကိုလိုရှိရပဲတခါတည်းတွန်းသွားတယ်လို့ဆွဲသွားတယ်လို့ဒီလိုထင်ရတာကိုရွေ့ယူသွားတာဘုံသနာထေရတရားတွေဆိုတာအစတော့ရှိတယ်နောက်တော့ဒီဘုံသနာထေရတွေအကုန်လုံးပြောက်ပြီးသဘောတဘာဝကြီးတယ်ထင်တယ်ဒါကြောင့်သူလိုရပဲတွန်းလျက်ဆောင်သည်တဲ့နာ ဝါယောဒရဲ့ပစ္စုပ္ပန်နဲ့ကြင်ဆိုရမယ်သူလိုရာပဲတွန်းလျက်ဆောင်သည်ဆိုဝါယောဒာသိမှမြတ်ယောဂီဆို ယောဒာသိမှမြတ်ယောဂီဝါယောဒာကိုသိရင်ယောဂီပုဂ္ဂိုလ်ဟာဒီနည်းတိုင်းသိရမယ်လက္ခဏာနဲ့သိရမယ်သာသနဲ့သိရမယ်ပိစုပ္ပဒါနဲ့သိရမယ်ဝါယောဒာသိရင်လက္ခဏာနဲ့ဘယ်လိုသိမလဲထောက်ကံတောင်းနှင်းယောခြင်းတည်းထောက်ကံသာပဲတောင်းတာပဲတင်းတာပဲယောတာပဲနာပဲအဲဒီလိုသိရ သာသနာပြီးလို့ရှိရင်ဘယ်လိုသိရမလဲရင်းရင်လှုပ်ရှားရွေသွားတာဒီရင်းနဲ့ရိုင်းနဲ့လှုပ်တယ်ရှားတယ်ရွေတယ်သွားတယ်ဒီလိုသိရမှာဘိသုပ္ပရာနဲ့ပြီးရင်ဘယ်လိုသိမလဲသူလိုရပဲတွန်းလျက်ဆောင်နေလိုကြည့်ရပဲတွန်းဆောင်နေတယ်လို့ဆွဲဆောင်နေတယ်လို့တွန်းပို့နေတယ်လို့ဆွဲပို့နေတယ်လို့ဒီလိုပဲထင်ရမယ်ဒါအထင်လည်းထင်ပါတယ်ဒါမထင်မရှိပါဘူးဒီလိုထင်တာအဲ့ဒါကြောင့်အဲ့ဒီလိုသိရအောင်ပါ ဘိုက်ကဖောင်းနေပိန်နေဒါလေးအစပြီးဘုန်းကြီးကမှခိုင်းတာကိုသမထဝင်ဝင်ချင်းဘုန်းကြီးကသာမှခိုင်းဖောင်းနေပိန်နေဒါလေးအစမှဒါလေးကမှတော့သူကလွယ်လဲလွယ်တယ်အစကအမျိုးမျိုးတွေတောက်ပေးတိုင်းပဲလွယ်မလဲမျိုးမျိုးတွေလည်းမှတ်ကြတယ်တော့ပြောတော့ပြောထားတယ်မလို့လဲလို့လဲမှတ်နိုင်မှရအောင်ရှင်းရင်ယူအောင်ပြောတော့ပြောထားဒါပဲမလို့လူရင်းကတော့ဒါလေးကနေပြီးတော့ခြိတိုင်လောက်ထားတာပါဘာမှရှိစရာမရှိဘူးဆိုရင်ရှားမနေနဲ့ဒါပဲမှား တော်ပြီဒီဥစ္စာပဲမှန်းနေအဲလိုမှပြီးတော့နောက်တော့ဘယ်နဲ့ပြေလာလဲဆိုတော့မသူကသွားနေကြလမ်းဆိုတော့ချိုးကြလာတယ်ဖောင်းတာပင်လာသူကရိုင်းနေနေတာပဲတိတ်ပြီးတော့သမာဓိအာမကောင်းနေအောင်တော့ဝိပဿနာတိတ်ထူးထူးခြားခြားမဖြစ်နေအောင်တော့ဒီတိုင်းငြိမ့်နေလို့ရှိရင်အောင်မဲ့စိတ်ကဗိုက်ရောက်သွားပြီးတော့အမှတ်မှတ်တဲ့နေရာဒီရောက်နေဒီပဲနေရာမရှိဘူးသင်ဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်ဒါလေးရောက်နေအောင်မတော်ဟန်ကြနေအာမထုတ်ပဲနဲ့လည်းသူ့လိုလိုမဲ့စိတ်ကရောက်နေတယ်နေရာကြတယ်သူအဲဒီတော့ ကောင်းလည်းပင်နဲ့မှတ်ပြီးတော့နေရင်နောက်ကြတော့တိုးရသေးတာကိုနောက်ကြတော့တွား၆ပါးပေါ်ပဲပေါ်ပဲဒီလည်းလိုက်ပြီးတော့မှားတယ်ဒါတော်လေးအထင်အားရောက်မှမှတ်ရပါတယ်ပေါ်တိုင်းပေါ်တိုင်းနဲ့ကြောက်ပြီးတော့မှားတယ်ကြောက်ပြီးရှုတဲ့ခါကျတော့တစ်ခါတစ်ခါပင်မနဲ့စိတ်တွေပြန့်သွားတယ်ခါပင်မသွားတဲ့ခါကျဘယ်နဲ့လောက်ရလဲဆိုတော့ဟာကြီးကဟာလေးကိုကိုနေရာဟောင်းလေးပြန်အောင်ပါပဲဆိုတော့ဟောင်းတာပင်လာလေးပြန်မှားတယ်ဒါလေးနှစ်ခုတည်းသိရင်ဘာမှမလုပ်နဲ့တကယ်ကြောင့်ညမဆိုင်ဘောင်းနေပင်နေဘောင်းနေပင်နေပြန်မှားတော့စိတ်ကလေးအေးချမ်းပြီးညီသက်သွားတာကိုပင်မမှုတွေအကြီးကြီးကခုနဇာဝင်သားတာတော့ပဲ ဇံရတဲ့ပုဂ္ဂိုလ်ကဇံပြောင်းဝင်သွားတဲ့စိတ်အေးသွားတာကိုအဲ့ဒါလိုပဲအခုသွားတော့ပါပေါ်တဲ့ပုံနဲ့ယုံနာနေလိုက်ပြီးတော့မှလည်းပင်မလာပြီဆိုရင်ဟောကောင်းတာပင်လာလေးမှတ်နေကြလေးနှစ်ခုတည်းပြန်မှလိုက်အာသက်သာသွားအေးချမ်းသွားတာနေရာကြဒါကအေးချမ်းသွားပြန်တဲ့တခါသွား၆ပါးပေါ်တဲ့လိုက်မှလိုက်ခုနေရာတည်းပင်မလာကြလို့ရှိရင်ဟောတာပင်လာလေးပြန်မှလိုက်ဒီလိုလုပ်ရတာကိုဒီမှာဒါကဘုညာဇာမရှိတော့ဇာအစားထိုးထားတာလို့ဟုတ်လားဇာအစားခုတုံးလေးထိုးတာတော့ဇာမမရှိပဲအကော ဇာတိအောင်လုပ်ပါဆိုတော့ဇန်ကွာမလားလောက်အောင်မှာအဲ့ဒါတောင်လေးတယ်အဲဇာမလုပ်နေတော့ဒါပဲဝိပဿနာတွေကပဲအခြေခံလေးသူလုပ်ပြီးတော့ပေးတာအဲဒီလိုမှားတာအဲဒီလိုမှားတော့သက်တာဝင်ရပါတယ်အဲဒီလိုသက်တာဝင်ရတဲ့အခါမှာငြင်းမှုလေးကြအဲဥရိယဗျာညာသည်ရောက်လာတဲ့အခါကျတော့သူတော်ဟန်ကြတော့ပါငြင်းသွားပြီတဲ့ဒီခါလဲကြောင်းကြမသက်ရပဲနဲ့မှတ်ကလေးတွေကမှတ်စရာအာယုန်တွေကပေါ်လို့မှတ်တိစိတ်ကလေးတွေကလည်းပြီးလို့ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက် မမှတ်နိုင်တာလည်းမရှိဘူးသူကဟောပါတိစေဝညာနေစပီတိယာစဝိကံပတိဆိုတဲ့ဥပ္ပကိလေသာတွေရှိတယ်ဥပ္ပကိလေသာဆိုရင်သူကအကောင်းနေမကောင်းတာတွေမဟုတ်ဘူးသူตายရနေရင်တော့မကောင်းဘူးမตายရင်သူကောင်းနေတယ်လို့အယောင်လင်းတွေပေါ်လာတယ်ဘယ်တော့မှမလင်းမှုသားတွေတင်းလာတာပဲသူကကောင်းတဲ့ဥစ္စာတွေပါပဲသို့တော့ตายရနေရင်ရှိမလို့တဲ့ကူဒါပါပဲဘာမှ အလွန်ကြီးကြီးကျယ်ကျယ်ပြစ်တော့မရှိပါဘူးရှေ့မတိုးတက်တာပဲရှိပါတယ်ဆိုရှေ့မတိုးတက်ဘူးသူအာမထုတ်တဲ့ပုဂ္ဂိုလ်တွေတော့ဘုံမဲသားနေတာပေါ့ဒါပဲမဲ့လို့ရှေ့မတိုးတာပဲရှိတာอืมအာထုတ်ကာသပုဂ္ဂိုလ်တွေလည်းသားတာပဲအဲဒီညာမရောက်သေးတဲ့ပုဂ္ဂိုလ်တွေတက်ဆိုရင်သူကအများကြီးသားနေသေးတာပဲလို့သို့တော်လည်းရှေ့မတိုးဘူးသားရနေလို့ရှိရင်တော့ဒါပဲအေးမသားပဲနဲ့ဆက်ပြီးတော့မှတ်သားတဲ့ရှေ့တိုးတယ်ဆိုတယ်ဩဘာသေစီဝညာနေသပိတိယသာဝိကံမတိဩညာညာနေကလည်းပဲသင်ညာနေတဲ့သူမသိနိုင်တာကိုမရှိဘူးသူကတခါတည်း ဘယ်ဟာလာလာပြီးတယ်သူကရှူလိုက်မလိုက်လို့ရှိရင်လည်းပဲအပြပြက်ကလေးတွေအပိုင်းပိုင်းလေးတွေဖြစ်ပြီးတော့မမြဲတဲ့သဘောလေးတွေသူကသင်နေတာကိုသင်မှမစဉ်းစားရပဲဒီတိုင်းဆိုရင်မနာစဉ်းစားရတာစာနဲ့ပင်တဲ့တခါလေယုံနာနေမမြဲအောင်လို့တကယ်အမနာဖြက်ကြည့်နေရတာကိုတခါအမှုန့်ခြေကြည့်လိုက်ဟာတကယ်ဥရုရာတိနဲ့ကြောက်ကြည့်တယ်ဟာမနာလောက်ရတယ်မနာလောက်ရတယ်တချို့ဆရာတော်ကြီးညံကြီးကြီးနဲ့တခါလေအဲကြမ်းဖန်ပြီးတော့ထင်အောင်လို့တတိတွေဟောပြောရတာကိုဒီ အဲဒီဆရာတော်ကြီးကညာကြီးလို့သူတော့ဟောလို့ပြောလို့လွယ်တာဟောတတိတွေကလိုက်ဖို့ခက်တယ်သူစားသူအခက်ကြီးတယ်လို့သူသူညာလောက်မှလိုက်မှမလိုက်နိုင်ပဲပဲသူအခက်တယ်ဟောဒီဥစ္စာမလိုပါဘူးသွားကြောက်ပါပေါကဲပေါကဲလေးတွေမှာကိုယ်တိုင်သိလာတာဘာမှညာညာနေအကြီးကြီးထုတ်နေကြမလိုဘူးသူကသူ့မှယုံလေးနဲ့ပဲဖြစ်ပြီးရင်ပျောက်သွားတာလေးတွေသိလာတာအဲဒီတော့ဒါကဘာလဲဆိုရင်ဒါကသူ့ဥစ္စာအမှန်တန်ကိုပါရှင်းစင်ကြယ်ပါတယ် အမှန်တရားချင်းစင်ကြဲတဲ့သူသဘာဝနဲ့ဖြစ်တဲ့ညာလေးပဲကိုကဘာမှဟိုတင်ထွေးထွေးလာလာညာကူးယူရတာမဟုတ်ဘူးထွေးလာလာတဲ့အိဋ္ဌမမြဲတာကိုအဲမမြဲဘူးလို့ထင်အောင်ဟာဘာမှသွေးဆောင်ပြီးတော့မယူရဘူးစိတ်ကိုဆွဲဆောင်ပြီးတော့မယူရဘူးသူ့သဘာဝတည်းဟိုကမမြဲတာကိုတကယ်တွေ့လို့မမြဲဘူးလို့သိတာကဟုတ်လားဟိုကျွေမဟုတ်တဲ့ကြီးတွေကိုအယောင်တင်ထားတော့ကျွေအောင်တော့တောက်တော့တောက်နေတာပေါ့လေ ရွှေနဲ့တွဲပြီးတော့ရွှေအောင်လေးတင်ထားတာကိုရွှေတော့အောင်မရတော့ကြတော့အဲ့ဒီအအောင်လေးတည်ရသွားတဲ့အခါကျနေရမကြဘူးအဲ့ဒါလိုပဲသဘာဝတည်းဖြစ်တဲ့ညာမဟုတ်လို့ရှိရင်စဉ်းစားဆင်ခြင်လို့ထင်နေတာလေကစဉ်းစားဆင်ခြင်လုံးတော့ဟုတ်တာပေါ့တော့ကြတော့စဉ်းစားတာကြောက်သွားတော့ဟောပြန်ရောမူလပြန်လာရွှေရောက်ရွှေမဟုတ်တော့ကြီးကြံဖြစ်တယ်သူကအဲအခုကသဘာဝအတိုင်းသူကပေါ်တိုင်းပေါ်ခဲ့ပေါ်ခဲ့ကလေးတွေကိုပေါ်လာလေးတွေရှုရှုတော့ကိုသူ့ဟာသူတကအပိုင်းပိုင်းလေးတွေပြလာတာ အနိစ္စလက္ခဏာကိုသန္တိကဖုံးလွှမ်းသည်တဲ့။အနိစ္စလက္ခဏာမမြဲတာကိုဘာဘာဖြစ်လို့မမြဲဘူးလို့မသိတယ်လေ။ယုံနာနေကမမြဲတာဟုတ်ရတာနဲ့သတ္တဝါတွေကဘာဖြစ်လို့မြဲတယ်လို့ထင်နေတယ်လဲ။သန္တိကဖုံးနေလို့။သန္တိကဖုံးနေ။သန္တိဆိုတာဘာလဲဆိုရှင်းအောင်ဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုံနာနေကိုမခွဲခြားနိုင်တာသန္တိပဲ။တစ်ဆက်တည်းဖြစ်နေတယ်။သန္တိခေါ်တယ်။သန္တိပရိသီလေးတွေဟုတ်လား။ ပရိသီလေးတွေတစ်လုံးနဲ့တစ်လုံးနဲ့ဆက်နေတယ်မျက်စိနဲ့ကြည့်လို့တော့ဘယ်အပေါက်ကြားမြင်ရမလဲဆိုတော့ဆယ်တဲ့အပြင်ခါတစ်လုံးနဲ့တစ်လုံးကြားတဲ့ခါနဲ့နဲ့တိမ်တာလေးပဲရှိတယ်အပြတ်မရှိဘူးအဲဒီလိုတစ်ဆယ်တဲ့အပြင်အဲဒါကမှပရိသီကကိုယ်ကလည်းကင်နေရမို့တစ်သီးနဲ့တစ်သီးနဲ့မရောဘူးဆိုတာသိနေလို့ဒါတော်သေးတာကိုအဲဒီလိုမဟုတ်ဘူးလို့ဆိုတာဟာမြည်ရင်များရှိတယ်မြည်ရင်တွေဆောင်းရင်တွေစီးကိုယ်ရင်နဲ့ဒီရင်နဲ့ခွဲလို့ဘယ်ရလိမ့်လို့တစ်ဆယ်တဲ့တကြီးတဲ့အဖြစ်နေတယ်လို့ ဥဇာညိုကြီးကြီးစမ်းကြည့်လာမှာဟောဥဇာညိုကြီးဟုတ်လားဥဇာညိုဆိုတာဟာအုံမြင်လေးတွေဆက်ထားတာပဲဒါပေမဲ့အပြတ်ချချလို့မရဘူးသုံးဥဇာညိုကြီးအခြေကြီးဖြစ်နေတယ်ဟိုမှာဥဇာညိုကြီးကဒါမှပေတရားရှိတယ်ပေနီယာရှိတယ်ရှိနိုင်ပါတယ်သူကနော်ဥဇာကပေတရားပေနီယာရှိပါမလားဆိုဘယ်တပေးတောင်ရှိတာမဟုတ်ဘူးသူတို့လေးတွေပဲအဲ့ဒါလေးတွေသူကဆက်ဆက်ဆက်ဆက်ဆက်သွားတယ်သူကကျိုးအခြေကြီးဖြစ်အဲတဲเจ้าကြီးတဲ့ သဲเจ้าကြီးတွေသဲเจ้าကြီးတွေသဲလာသဲသဲတွေတခါလဲလမ်းမှာတခါလဲစီတမ်းပြီးတော့နေတဲ့သဲတွေတစ်လုံးနဲ့တစ်လုံးနဲ့ဆက်နေတော့သဲเจ้าကြီးကြီးတော့အောင်မရတယ်အကယ်၍သဲတွေကနေပြီးမှုံလေးတွေချလိုက်မယ်ဆိုရင်လည်းအောင်မကြည့်လိုက်ရင်သဲအတန်းကြီးညအောင်ရတယ်သဲအတန်းကြီးရှိနေမှာတော့တစ်လုံးချင်းတစ်လုံးချင်းကြာနေတာပဲဒါပေမဲ့လို့ဟိုတစ်လုံးနဲ့တစ်လုံးနဲ့ဆက်ပြီးကြာနေတော့အတန်းကြီးတော့အောင်မရတယ်တစ်ဆက်တည်းလို့ထင်နေရအဲ့ဒါလိုပဲမိမိတို့သာနာဖြစ်နေတဲ့ယုံနာနေရာပရိဒေဝစပြီးတော့ဒီခုတဲ့အတိုင်းပေါ်တယ်။နောင်လည်းသုတိတဲ့အသွားမှာဝင် သင်တိုင်းစိတ်စိတ်တွေရုပ်ပြမပြတ်ဖြစ်ရှင်းတော့ပြန်မှမပြတ်ပဲမြင်ပြီးရင်လည်းပဲစဉ်းစားစဉ်းစားပြီးရင်မြင်မြင်ပြီးရင်ဒါကစဉ်းစားစဉ်းစားပြီးရင်ကြားစတယ်ပြန်ဒါမြင်တာတဲ့စဉ်းစားတာနဲ့ကြားတာနဲ့သင်မြင်တာနဲ့ဒါတွေကသာနှစ်သက်တာနဲ့အဲ့ဒါတွေဟာဆက်လို့မှကြမှာမရပဲမြင်တာကတစ်ခုစဉ်းစားတာကတစ်ခုကြားတာကတစ်ခုစဉ်းစားတာကတစ်ခုဘယ်သူခွဲနိုင်လဲမခွဲနိုင်ဘူး တစ်ဆက်တည်းဖြစ်နေတာကြည့်မြင်တယ်တော့မြင်တယ်လည်းမခွဲနိုင်ဘူးကြည့်ကြတာလည်းတော့ကြားတာလည်းမခွဲနိုင်ဘူးတစ်ဆက်တည်းဖြစ်နေအဲဒီလိုတစ်ဆက်တည်းဖြစ်နေတာပါလဲဆိုသာသန်တိခေါ်တယ်လေအဲဒီသာနတိကဖုံးလာနေလို့တဲ့အနေစာလက္ခဏာမထင်ရပါဘူးတဲ့အဲဒီလိုသာနတိဖုံးလာတာလည်းဘာလဲဘာကြောင့်လဲဆိုလို့ရှိရင်သိမှုပြမှုကလေးနှလုံးမသွင်းလို့ပါတဲ့ ယုံနာတွေကတော့သူတို့ကတော့ဖြစ်နေကြတာပဲအသစ်သစ်လည်းဖြစ်တယ်ဖြစ်ပြီးတော့ကြောက်လည်းကြောက်နေပါတယ်နှလုံးမသွင်းလို့ဥပမာအရင်ဘာလို့လဲဆိုရင်ဒီခြံများဝင်းများမှာဒီကဝင်းခတ်တာရှိတယ်တချို့တချို့နေရာတွေမှာဟိုသသားကြောင်းလေးတွေနဲ့ထောင်ပြီးတော့ထားတာရှိပါတယ်သသားကြောင်းလေးတွေထောင်ထောင်ပြီးတော့ရိုက်ထားတယ်အဲ့ဒါအနာနာမှာသွားကြည့်လို့ရှိရင်တော့ဟိုသင်းရှိပါတယ်သူကဟိုတဲ့နှစ်လက်မသုံးလက်မစသည် ခြားနေပါတယ်တစ်ခုနဲ့တစ်ခုနဲ့ဒါပေမဲ့လည်းအဝေးကနေကြည့်ရင်ပေါင်းကြည့်ပြီးတော့ပိတ်အနာနာသွားကြည့်တော့မှနီးလာလေကျဲလာလေနီးလာကျဲအနာနာသိချာသွားကြည့်တော့လက်မသုံးလက်မခြားနေတော့ဒီခုနဲ့ဒီခုနဲ့ဘာမှမဆက်ဘူးအဲ့ဒါလိုပဲယုံနာနေကမရှိတော့ဘူးရှင်းယုံနဲ့နောက်ယုံနဲ့ရှင်းနာနဲ့နောက်နာနဲ့ဒီစားသေးဖြစ်ပြီးထင်နေပါတယ်တဲ့စဖြစ်ပေါ်လာတာလည်းမသိသုံးသွားတာလည်းမသိဒီလိုပြင်လာဘူးဥရိယဗျာနာဖြစ်မှုပြမှုတို့ကိုအမသိကာရနှလုံးမသွင်းခြင်းကြောင့် ဝရိယဗျာနံဖြစ်မှုပြမှုတော်အမရသိကာရနှလုံးမသွင်းညောင်း၎င်းသာနတိယာရှင်းအောင်ဆက်ဆက်လျက်ရှိသောယုံနာစင်တန်းကပရိသနာဒါသဖုံးကွာသည်ဒီကြောင့်လည်းအနိစ္စလက္ခဏာမမြဲဟုမှတ်သိရသောအနိစ္စလက္ခဏာသည်နာဥပဒါတိမတင်မဲ့ရှိလေတော့သည်ဝိသုဒ္ဓိမဲ့ကပြောတယ်တင်းတဲ့တရားတွေမှာလည်းဒီတိုင်းပါပဲအဲအနိစ္စလက္ခဏာမမြဲဘူးလို့မသိရတာဘာကြောင့်လဲဆိုဖြစ်ပြနေတဲ့သဘောလေးတွေနှလုံးမသွင်းလို့တဲ့ ရှင်းအောင်ယုံနာနဲ့တစားတည်းဖြစ်ပြီးတော့ထင်တယ်အဲရှင်းအောင်ယုံနာနဲ့တစားတည်းဖြစ်ပြီးတော့ထင်တော့ပါဏတိကဖုံးလွှမ်းသွားတာဗောတဲ့ရှင်းအောင်ယုံနာနေနဲ့အစနေတာကတန်တိကဖုံးဆိုတာအပြအပြထင်ရမှာအပြအပြမထင်မဲနဲ့လည်းတစ်ဆက်တည်းထင်တာကဖုံးတာပါပဲဒီမင်းကဟိုအဝန်းနဲ့ပါနဲ့လာဖုံးတာမဟုတ်ဘူးဒါတော့အဲ့ဒီတန်တိကဖုံးတဲ့အတွက်တဲ့မြဲတယ်လို့ထင်သွားတာမမြဲဘူးလို့မထင်မဲဖြစ်နေပါရဲ့ အဲ့ဒါမမြဲဘူးလို့ထင်ရင်ဘာလို့ရမလဲဆိုလို့ရှိရင်ဥရိယဘေယကိုနှလုံးသွင်းရမယ်ဥရိယဘေယံပါဏာမနတိကတဝဥရိယဘေယကိုနှလုံးသွင်း၍ဗာဏတိယရှင်းအောင်ဆက်ဆက်၍ရှင်းအောင်ဆက်ဆက်လျက်အစဉ်မပြဖြစ်နေသောဗာဏတိကိုဝိကောပိတယဖြတ်လိုက်ပြီးရှိတော့နေသလက္ခဏာမမြဲဘူးမှတ်တရားကြောင့်နေသလက္ခဏာဖြင့်ဇာတာဝါတော့ဟုတ်မှနိုင်တော့သူသဘောအချင်းဥပ္ပထာတိထင်လေတော့ဤသူသဘောအတိုင်းသူ့ဟာသူထင်လာတာတဲ့ ယောဂီကလောက်ယူရတာမဟုတ်ဘူးဟုတ်လားမပြတ်တာတွေတမင်ဖြတ်ယူရတာမဟုတ်ဘူးမြဲနေတာတွေမမြဲဘူးလို့တမင်တကာညာကူပြီးတော့ဆင်းရဲယူရတာမဟုတ်သူကသူကမမြဲတာပေါ်လာတာမှာပြပြတည်းထင်တာခုနပြောတဲ့ဝိညာဉ်ဟာဝေကနေကြည့်လို့ရှိရင်သူအပေါက်ကြားမရှိဘူးအနာနာသွားကြည့်တာသူကသူကွဲနေတာလေကိုကကွဲအောင်လို့တမင်ကခွဲမိသွားပါဘူးသူကကွဲအဲ့ဒါလိုပဲဓာကြောင့်ပါအစ်တဲ့ယုံနာလေးတွေမှတ်လို့ပြုလို့ သမာဓိညာအားကောင်းလာတဲ့ခါကျတော့ယုံနာနေကသူ့ဟာသူအပြပြတည်ပဲပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်အဲ့ဒါလေးတွေပိုင်းပိုင်းလေးတွေနဲ့ပြီးအဲ့ဒါပိုင်းပိုင်းလေးနဲ့ပြီးတာကညာခေါ်တယ်ဒါမစင်းစားရအောင်မစင်းရင်အောင်သူ့သဘာဝတည်းဖြစ်တယ်ဟုတ်တချို့အပြင်သားကနေဗုဒ္ဓဘာသာကိုသူသာဆင်ခြင်တဲ့ပုဂ္ဂိုလ်တွေကသူတို့ကတော့အတ္တကိုအဲ အနိစ္စဒုက္ခတော့တွတ်တွတ်တော့လက်ခံပါတယ်ဒါမဲ့သူတို့အတ္တအဲတော့ဘုရားဘာသာတွေအနိစ္စဒုက္ခအနတ္တထင်တယ်ဆိုတာဟာတရားကျမ်းကနေရယုံကြည်ပြီးတော့စိတ်ကမှန်းပြီးတော့ကျုလို့ထင်တာပဲလို့သူကအောင်းမိတယ်ဒီလိုအောင်းမိအောင်းမိတယ်အောင်းမိကြတယ်ဘာလို့လဲဆိုတော့တရားတွေကဒီလိုဟောထားတာကိုအနိစ္စနှလုံးသွင်းရမယ်ဒုက္ခအနတ္တနှလုံးသွင်းရမယ်ဆိုတော့ကိုကမှန်းစီတာနဲ့ကိုမှန်းတဲ့အတိုင်းစိတ်မှန်းလို့ထင်နေတာပဲလို့ဘယ်လိုထင်နေကြတယ်ဒီလို အဲဒီလိုမဟုတ်ဘူးဆိုတာအခုကဘာမှမမှန်ရဘူးယောဂီပုဂ္ဂိုလ်ကနေစာပဲဒုက္ခပဲအနတ္တဘာမှကိုမမှန်ရဘူးသို့တော်လည်းနေစာဒုက္ခအနတ္တတော့စောစောကတော့ကြားတော့ပြီးတော့ပြီးတာဒါပေမဲ့လို့ဘာမှမှန်းကြမလို့ပါဘူးသူကဖြစ်ပေါ်ခိုက်ကလေးတာလိုက်ပြီးတော့ကျူပြတဲ့ပြတဲ့နာလိုက်ကျူလို့ရှိရင်ဟောတော့ကြတော့အစာလေးပေါ်လာတာတွေ့တယ်ဒါကြဆုံးသွားတွေ့တယ်ခေါင်းနာလေးမှားလိုက်ခေါင်းနာလေးစလာတာတွေ့တယ်ဆုံးသွားတာတွေ့တယ်ဗိနာလေးပေါ်လာတာတွေ့တယ်ဆုံးသွားတာတွေ့တယ်ခေါင်းနာအစင်းစင်းပေါ်လိုက်ဆုံးလိုက်ပေါ်လိုက်ဆုံးလိုက်တာတွေ့တယ် စိတ်ကလေးတွေအစင်းစင်ပေါ်လိုက်ဆုံးလိုက်တွေ့တဲ့ဝေဒနာလေးတွေများညောင်းတာညောင်းတာပူတာပူတာသတိမှိုင်းလေဟာညောင်းလဲကြောက်လဲညောင်းလဲကြောက်လဲပူလဲကြောက်လဲပဲသိစင်တာအဲဒီတော့ဖြစ်ပြီးပြောင်းနေတဲ့သဘောလေးတွေကိုပိုင်းခြားပြီးတော့သိတာဘာမှမှန်းဆယူရတာမဟုတ်အမှန်းဆမပေါ့အတွေးတော့မပေါ့ဥပမာဥပမေးရတယ်နဲ့နှိုင်းရှင်ကြည့်ရတာမဟုတ်ဘူးသူကကျွတ်မှနေုံနဲ့ဒီကလက်နဲ့ကင်ကြည့်တဲ့တော့ကိုဟိုမှာဖြစ်ပြီးပြက်သွားလို့မမြဲဘူးဆိုသိချပြီးရတာကို အဲဒီတော့သိတဲ့ဥစ္စာကညာလေးတွေခေါ်တယ်လားဥရိယပြညာတိကျကိုသိတဲ့ညာနဲ့အဲဒီညာကလည်းကောင်းတယ်တဲ့အဲဒီတိုင်းဒီတိုင်းကိုမှတ်နိုင်တဲ့အမှတ်တတိတဲ့မမှတ်နိုင်တာကိုမရှိဘူးအဲဒီဥရိယပြညာရောက်တော့ဘာမှမှတ်နိုင်တာမရှိဘူးသူကတခါတည်းဖြစ်ညာဖြစ်ဒါညာလာခဲ့အကုန်လုံးတခါတည်းမှတ်မိနေတာပဲအလွတ်မရှိဘူးအဲဒီခါကျတော့သက်တာကွင်းနေရနေတာကိုဒီမှာဟုတ်လားဖာတာတိ စိတ်ငြိမ်းအေးသွားတယ်တဲ့ခုနစာအထုတ်တာကသိကူပမာအထုတ်တာကအနပြင်းပြင်းထန်ထန်ကိုကမှားရသေးရမှားရဟိုပေါင်းတာမှတ်မိအောင်ပိန်တာမှတ်မိအောင်ကြားရတဲ့သိကူပြင်းနေမှတ်မိအောင်အဲဘယ်အမှားရမှားတော့ကြောင်ကြရီရတယ်မြားနေတာဘုံမှာကြောင်ကြပြပါးတွေနဲ့ပင်မပြီးတော့နေတာတွေကအဲဒီဥရိယပြညာရောက်တော့သက်သာပြီးငြိမ်းချမ်းသွားတဲ့ကလည်းနမနာဟန်ကြသွားတဲ့ကကာယပတ္တိစိတ္တပတ္တိအဲဒီပတ္တိဟာသူ့လက္ခဏာကဘာလို့ဆိုဥပဒမလက္ခဏာ ငြိမ့်သက်ခြင်းလက္ခဏာရှိပါ၏တဲ့ငြိမ့်ခြင်းလက္ခဏာပဲတဲ့ပူပန်ပင်ပန်းမှုတွေငြိမ့်ပါတာတဲ့စိတ်ကြောင့်ကြဆိုင်မှုပူပန်ပင်ပန်းမှုတွေတခါတဲ့အစတုန်းကပင်ပင်ပန်းပန်းနေအားထုတ်လာကြရတာတခါငြိမ့်အေးပြီးတော့တာပေါ့ဘာနဲ့တူလဲဆိုလို့ရှိရင်တောင်တက်ရတဲ့ပုံပုံများပေါ့လူတွေကလည်းနေကလည်းပူပူအဲနေကလည်းပူပူကြီးတောင်ကလည်းမဆောက်နေတဲ့တောင်ကြီးကိုတခါတဲ့တားခဲပြီးတက်ရတာပေါ့ ဟိုပါစားတယ်တွားကြတယ်အမှန်တရားတယ်ဘုန်းကြီးများလည်းတစ်ခေါက်သွားဖို့တဲတဲပင်မနာလည်းမတရားတယ်ဆိုညမတော်ပါသေးဘုန်းကြီးများသွားတာတော့ဘုန်းကြီးများညနေခင်းသွားညနေခင်းသွားဖို့သာတော်မတော်တော်ကြိုးစားပါတယ်ဆိုတော့တော်ပင်မနာပဲအဲတောင်ထိပ်ကို7နာရီကျော်လောက်မှရောက်တော်တော်သွားတယ်ဒါညမတော်သေးနေ့ဆိုရင်ဓမ္မမှာပေါ့သူကနေ့ဆိုတော့တော်တော်လေးညင်ကိုတော်ပင်မနာအဲဒီတော့ ဆိုတော့ခဏနေတောင်တွေလည်းသူတို့နေခင်းလည်းတခုပါပဲနာပင်မနာပဲလာမနာရသေးတယ်သူကအဲ့တော့အဲ့ဒီတောင်တက်တဲ့ပုံကိုယ်တွေဟာပင်မလာပြီဆိုတဲ့ခါကျတော့လာမနာကြလေတခုခုရှိတယ်စစ်ပင်အောင်တို့ပါတော့ပေါ့စစ်ပင်စစ်ပင်ကျင်လည်းစစ်ပင်အောင်မှာရေကောင်းကောင်းလေးနဲ့တောင်ကြပြန်ဆိုတော့လေရက်တဲကောင်းတယ်အေးအေးနဲ့အဲ့ဒီမှာတောင်ကြပြန်နားရတဲ့ခါကလာကြတော့တက်သာပြီးတော့ဆိုခုနလမ်းကတက်လာတော့ပန်းလာတယ်ကမောပန်းနေကြီးပြီးတော့နေသာထိုင်တာရှိသွားတာအဲ့လိုပဲ ဒီဥရိယပြညာမြင်ရောက်တဲ့ခါကျတော့တရားထုတ်တဲ့ပုဂ္ဂိုလ်သိသက်သာသွားတာအမှန်ပင်မပင်မမှုတွေဘာမှရှိတော့ဒီခါလဲရှိကပင်မလာတာတွေအကုန်လုံးပြောင်းပြင်းချင်းပြီးတော့အမှန်ကောင်းသွားတာအဲဒါကြောင့်ဥပသမလက္ခဏာညင်ခြင်းဟာသူ့လက္ခဏာပါပဲတဲ့ပတ္တရိလက္ခဏာနော်ဟုတ်လားအဲဒီပတ္တရိလက္ခဏာကဒါအာထုတ်တဲ့ပုဂ္ဂိုလ်ကိုယ်တိုင်တွေ့ရတာအခုကတော့ခွန်ကြီးပြောနေတာပဲရှိတယ်ဟုတ်လားဟိုသို့တော်လည်းပဲယောဂီတွေကတော့အာထုတ်တဲ့ပုဂ္ဂိုလ်တွေများပါတယ်တွေ့ဦးတဲ့ပုဂ္ဂိုလ်တွေများအဲဒါကြောင့်ညပူရည်ငြိမ်းအေးနေသည်ဟောယောဂီပုဂ္ဂိုလ်ကသာတွေ့တာဟုတ်လား ဒါအာမတုပဲနဲ့ဒါလေးမတွေ့ဘူးကိုယ်တဏ္ဍာဖြစ်ဘူးတာမှမဟုတ်ပဲစာတွေကပြောတာအခုစာရေးထားတဲ့ဒါပဲကြောင့်ကြပူရင်းရင်းနေတယ်ဒါပဲသူသိမှာလားအဲကိုယ်တဏ္ဍာမှာကြောင့်ကြပူရင်းဘယ်လိုညင်းခဲ့တယ်လဲဘယ်လိုအထုတုံးကဘယ်လိုညင်းခဲ့တယ်လဲကိုယ်တိုင်တွေ့မှဒါလေးရတယ်မလို့သာတတိဖြစ်စေမတတိဖြစ်စေပဲအထုလို့ရှိရင်ဟောတာလေးတွေ့တယ်ဒီညင်းရေးတာလေးအသိဉာဏ်ကြတယ်ဒါပါမှဘယ်တရားသဘောနေရာချင်းဒါလောကုတ္တရာတရားလည်းမဟုတ်သေးဘူးဘာမှကြီးကျယ်တဲ့တရားမဟုတ်ဘူးဒါအဲ့ဒါတရားထုံးပါပဲသိချာတွေ့တယ် ဒါနသီလတွေပြုတဲ့ခါလဲဒီငြိမ်းတာပါတာပဲသို့တော့မသင်ချဘူးသူကဟောကူတရားထုတ်တဲ့ခါမှာဒါတွေကကိုယ်တိုင်တွေ့ရတယ်သိနေကြတယ်ကိုင်းဆိုရမယ်ကြောင်ကြပူရေးငြိမ်းအေးနေသည်အဲကြောင်ကြဆိုင်ပြီးတော့ပူပန်တဲ့ဥစ္စာတွေကငြင်းအေးသွားပါတယ်တဲ့ဒီမှာဟုတ်လား အဲဒီဝိရိယပြညာရဲ့ဝိသပုဂ္ဂိုလ်ဒါကိုယ်တိုင်တွေ့ဟောတရားကျောင်းရပွေးတယ်ငြိမ့်လို့ကာယပတ္တာတိကိုယ်ဤငြိမ်ခြင်းစိတ်ဓာတ်ပါတဲ့စိတ်ငြိမ်ခြင်းစိတ်ငြိမ်တာပါပဲစိတ်ငြိမ်တာစိတ်နဲ့တွဲဖြစ်တဲ့စေတသိက်နံတရားအပေါင်းနေတာကာယဆိုတယ်အဲဒီကာယတွေလည်းငြိမ်ပါတယ်အဲဒီစေတသိက်နံတရားအပေါင်းငြိမ်တဲ့ချင်းရုပ်ကိုယ်ကြီးလည်းအေးပါတယ်အဲရုပ်ကိုယ်လည်းပဲတော်တော်ကိုအေးချမ်းသွားတဲ့သာအစကညောင်းကြိုက်ပူပါနေတာတွေရှိလို့ချင်းအဲ့ဒါတွေအကုန်လုံးပြောက်တယ်ဒီမှာရုပ်ကိုယ်လည်းပဲအကုန်လုံးငြိမ်တာဒါမှမဟုတ်သူက စေတသိကပါတာတိတော့ဘုရားကမဟောပဲနဲ့ကာယပါတာတိဟောထားတာနာနာပေါင်းစေတသိက်နာအပေါင်းကာယငြိမ့်တယ်ဆိုရင်လည်းစေတသိက်နာအပေါင်းတာမဟုတ်ဘူးယူပကာယရုပ်ကိုကြည့်ပါကိုငြိမ့်သွားတာလို့အမှန်တင်ကြပါလေလားယောဂီပုဂ္ဂိုလ်တွေအထုတကအမှန်တင်ကြတယ်ကိုရောစိတ်ရတခါလေအေးချမ်းပြီးငြိမ့်ပြီးတော့နေတာယောဂီကသိလဲသဘောကျတယ်အပြည့်ဒီငြိမ့်တာယောဂီသူကနိဗ္ဗာန်ရောက်ပြီးတော့အောင်းမိတာသူနိဗ္ဗာန်နဲ့လည်းတူတတ်တူတယ်နိဗ္ဗာန်နဲ့လည်းတူတယ်ဆိုတာနိဗ္ဗာန်လို့သင်လည်းသင်ကြပဲသူက စိတ်ပါကြကောင်းတယ်လေငြင်းရင်မှုကိုရောက်တယ်ကာယပါဒတိစိတ်တပါဒတိနှစ်ခုရှိတယ်အဲ့ဒါနှစ်ခုကိုဒီမှာတော့တစ်ခုတည်းပဲဘုဇင်ဘုဇင်အနေရရင်ခွဲတဲ့ခါကျတော့သူ့ကိုတစ်ခုပဲခွဲရတယ်နောက်ဘုဇင်7ပါးဖြစ်တယ်ဘုဇင်က9ပါးရှိရတာကိုဟုတ်လားတတိတံဘုဇင်တစ်ခုဓမ္မဝိဇ္ဇာကလည်းတစ်ခုဝိရိယကလည်းတစ်ခုပီတိကလည်းတစ်ခုနောက်သူ့ကြော်ပြီးတော့သမာဓိကတစ်ခုဥပေက္ခာကတစ်ခုကျန်တာအချက်ခုရှိတာပါ အဲပါတာရိကဟောသူကတစ်ခုပဲထည့်ရတယ်ပါတာရိကကပါတာရိတန်ဖိုးစဉ်တစ်ခုသိတာပါတာရိတန်ဖိုးစဉ်တစ်ခုဒီလိုနှစ်ခုခွဲလိုက်ရင်ပြန်ဖိုးစဉ်7ပါးဖြစ်သွားမှာပေါ့လို့အဲ7ပါးမလို့ပါဘူးဒီမှာတော့နှစ်ခုလုံးပေါင်းပြီးတော့တစ်မျိုးတည်းပဲယူရတယ်ဒီမှာဘောဓိပကိယတရား38ပါးဆိုတာမှလည်းသူတို့ကိုနှစ်ခုမခွဲရဘူးသူတို့တစ်ခုပဲယူရတယ်ကဲသူတို့နှစ်ခုခွဲလိုက်လို့ချင်းဘောဓိပကိယတရားလည်း37ပါးဖြစ်ကြရောပဲလို့အဲဒီလိုမခွဲရဘူးသူတို့တစ်ခုပဲယူရတယ်အဲဒီ ပတ္တရိသံဃောဇင်ဟာငြိမ်းအေးခြင်းဟာသူ့လက္ခဏာပဲတဲ့ငြိမ်းအေးငြိမ်းညံ့တဲ့စိတ်တခါတည်းပူပန်သင်ပန်းမှုတွေအဲစိတ်တွေကပူပန်ပင်ပန်းမှုငြိမ်းတယ်လို့ပဲကိုယ်ထဲမှာလည်းပဲအဲပူပန်ပင်ပန်းမှုတွေငြိမ်းလို့သက်သာကွင်းနေရပြီးအေးပြီးတော့နေတာပေါ့နော်တရားထုတ်ရအောင်အဲဒါအထုတ်တဲ့အခါကိုယ်တိုင်တွေ့ရမှာပေါ့ဗျာဟုတ်လားမနာကောင်းတဲ့ဒီဘုဇင်တရားနာကောင်းတဲ့တရားပဲနောက်သူ့ရဲ့လက္ခဏာပြီးတော့သူ့ရတ္တကဘာရှိတယ်လဲဆိုတော့ကာယစိတ် အဲကာယစိတ်ဓာတ်ဒရထနေမရဏရတာပါတာရီပါတာရီသည်ကာယစိတ်ဓာတ်ဒရထနေမရဏရတာကိုယ်စိတ်တို့ဤဘူပံပင်ပန်းခြင်းကိုနင်းနယ်အခြေမုံခြင်းလင်သူကိစ္စရှိသင်များဘေးအန္တရာယ်တွေကိုနင်းနယ်ခြေမုံပြီးတကလားဖြည့်စည်ပြည့်သလို ဒီလိုနေမျိုးကိုအဲကိုမကိုကောင်လေးတွေပါလေတက်လာလို့ရှိရင်ကလေးတွေပါလေမဆောင်သေးတဲ့ပုံကိုယ်တွေဆိုလို့ရှိရင်ပေါ့လေကိုကောင်လာကြိုက်ရမလားရိုးရိုးအလောက်ရမလားဆိုပြီးပို့ပို့ပြီးတော့ခြေပြည့်ရတယ်လို့ကဟုတ်လားဒါလောကောင်းတဲ့အားတော့မဟုတ်ဘူးပေါ့လေဥပမာပြောရတာအဲအဲ့လိုပဲဒီသုံးကဒီလိုသုံးထားတယ်နည်းနည်းခြေမုန်းတဲ့သဘောခြေဖြောက်ပြီးတော့ ဖြည့်ဖြတ်ပြီးဒီကလာပြစ်လိုက်အဲကိုယ်ပင်မမှုစိတ်ပင်မမှုတွေကိုဖြည့်ဖြတ်ပြီးဒီကလာပြစ်တတ်တယ်တဲ့ဒီတရားကအစတုန်းကကိုယ်ရဲ့စရောက်ပင်မနေကြောက်ညက်စိတ်ရလို့ပေါ်လေတရားနှလုံးသွင်းအားထုတ်ရလို့ဘူပံပင်မနေတာတရားတခါဒီရောက်တော့ဟာတဲ့ကြောက်ပြီးတော့သွားတာပေါ့ငြင်းငြင်းမှုတွေယူကြတဲ့လိုပဲခါတဲ့ရုပ်ကနေဆိုကြောက်တော့တာလို့အပူတွေကလာအေးတဲ့ရုပ်ကနေရောက်လာတယ်လို့ဒါကြတဲ့ပူပန်ပင်မမှုတွေတခါတဲ့လုံးလုံးပြောက်ပြီးတော့ဒါကြောင့်ကိုယ်စိတ်ပင်မမှုကိုနင်းနဲ့ခြေမုံချင်း ပရောက်စေခြင်းဟာသူ့ရဲ့ကိစ္စပဲသူ့အလုပ်ပါပဲတဲ့သူဖြစ်လာလို့ရှိရင်အဲဒီကိုယ်ပင်မမှုစိတ်တောင်းမှုတွေတခါတည်းကြောက်ငိမ့်သွားတယ်အဲဒီကိုယ်ပင်မစိတ်ပင်မနာလည်းဒီနေရာဘယ်လိုဖြစ်တာလဲကြောင်းကြကြောင်းကြစိုက်ပြီးတော့ပူပန်ပင်မနာတယ်တရားထုတ်ရလေကြောင်းကြစိုက်ပူပန်ပူပန်ပင်မနာတယ်ခန္ဓာသီလမှုတွေမှာတော့ဒါတွေကသိမတင်ကြဘူးဒါနဆိုတာကကြောင်းကြစိုက်လောက်ရတာကိုလုပ်နေတဲ့ပူပန်ပင်မမှုတွေပဲသူကမပြောက်ခွင့်နဲ့တိုးသလိုပြင်နေတာလို့ဒီပါတော့ပါတယ်သူမတင်ကြဘူးသူကသီလဆောင်သင်ရတာလည်းဒီလိုပဲသီလသိက္ခာပုဒ်တွေ အဲခဲခဲရင်းရင်းနေမဆောင်မဆောင်ရင်မပေးပြီးစောင့်နေတာသူကလည်းပင်မပင်မနာသူကလည်းကိုယ်ကလှုပ်ရှင်တာတွေမလုပ်ရဘူးဆိုတော့ပင်မနေတာပေါ့ဘုမပွဲကကြည့်ကျင်နေတယ်မကြည့်ရဘူးဆိုတော့မှပွဲကြတဲ့ပုံခက်တာပေါ့သူကအဲပင်မမှုတွေသူမအေးဘူးဒါမှလည်းအကျိုးကြတော့အေးပါရဲ့သူကနောက်ပွဲမကြည့်တဲ့အရင်မပြတ်ဘူးသူအေးရဲ့ဒီကြတော့ချင်းသို့သော်လည်းသူစောင့်ရတာတော့သူပြန်မတက်တာလားဘူးအဲအခုဘာဝနာအဖြစ်တဲ့ပါတရိတံဘောဇင်ကတော့ အဲဒီပူပန်ပင်မမှုတွေငြိမ်းတာသိကိုတင်ကြပါတယ်တရားထုတ်ရတာကစခုနပြောတဲ့တည်းနည်းကြောင်းညပြပါစိုက်ပြီးတော့တခါတည်းသူ့အမှတ်ရတာတွေကဒီကြတဲ့ကြောင်းညမဆက်ရဘဲနဲ့ကိုသက်သက်သာလေးအမှတ်ကလေးတွေသွားပြီးတော့ငြိမ်းအေးနေတာဆိုတော့ကိုစိတ်ကြောင်းညပင်ပန်းမှုတွေကတခါတည်းကြောင်ငိမ့်ပြီးတော့သွားပါတယ်တဲ့အဲဒီကြောင်ငိမ့်စေတာဟာသူ့ရဲ့ကိစ္စသူ့အလုပ်ပါပဲတဲ့အဲဒါဆိုရမယ်ကြောင်ညပူခြင်းနှိမ်နှင်းပဲသည်တဲ့ဆိုရမယ်ကြောင်ကြပူခြင်းနှိမ်နှင်းပဲသည်ဆို ကြောင်းကြပြီးတော့စိတ်ထဲကကြောင်းကြစိုက်ပြီးတော့ကိုယ်ပံပင်ပန်းပြီးတော့နေတာတွေကိုတခါတည်းမင်းတို့သွားကြရောဆိုပြီးတော့ပယ်ထုတ်လိုက်သလိုပဲတခါခြေဖြက်ပြလိုက်သလိုအားရအင်းကြီးမှာနန်းကောင်းတယ်အရင်ကရောက်လို့ချင်းကျော်လည်းရောက်ပါတယ်ကြိုးစားအားထုတ်ရင်ဒါကြိုးစားထုတ်တဲ့ပုဂ္ဂိုလ်၃ရက်လောက်ဆိုရောက်တာပဲအဲမကြိုးစားတဲ့ပုဂ္ဂိုလ်တွေလည်းခုနှစ်ရက်မရောက်တာလည်းရှိတာ၅ရက်မရောက်တာလည်းရှိတယ်တလားတောင်မရောက်ဘူးဒါလည်းရှိတာပဲပြောလို့တော့မဖြစ်ဘူးဒီကြိုးစားတာတင်းတင်းကျပ်ကျပ်အားထုတ်လို့ချင်း၃ရက်၅ရက်ဆိုရင်ဒါရောက်တယ်ဒီမှာ ဒါလည်းအင်းငိမ့်မှုရတယ်သုစုပဌာနာဘာယစိတ်ဒါနံကိုယ်စိတ်နှစ်ပါးတော့ဤအာပရိဖာနာအာပရိဖာနာဘုဒ္ဓပိဋိဘာဝသုစုပဌာနာမတုံလို့ခြင်းမတုံလို့သည်မတုံလို့သည်ရှိတယ်ဖြစ်ခြင်းငြိမ်းအေးခြင်းလင်ယောဂီပုဂ္ဂိုလ်ညာ၌သင်တော်ရှင်ရာရှိမတုံလှုပ်တဲ့သဘောပဲကိုယ်ရောစီရောတခါလဲတုတ်ချခြင်းမရှိဘူးငြိမ်း ရင်တက်ပြီးဒီကလာနေအသာတုန်းကဆိုရင်ဟိုသွားအောင်မလို့ဒီသွားအောင်ဟိုအလောက်အောင်ဒီအလောက်အောင်စိတ်ကမဲ့တယ်ညင်းတာမဟုတ်ဘူးဆိုတာသူမနှထင်းရတယ်အခုတခါတည်းငြိမ်းလို့ဒီရက်လဲအဲ့လိုပြင့်လာကိုယ်ကစိတ်ကညင်တက်ပြီးတော့နေခြင်းနဲ့အဲ့ဒီခုနစေတသိက်ရုပ်ပေါင်းကိုစေတသိက်နာပေါင်းကိုညင်တယ်လို့ပဲရုပ်ရုပ်ကိုကြည့်ရတယ်ငြိမ်းနေတယ်ရုပ်ကလည်းငြိမ်းတယ်တခါတည်းထိုင်နေထိုင်ငြိမ်းနေတာပဲ လဲရင်လည်းလဲရင်းလာမလုပ်အဲသူကကွယ်ညီတဲ့ညောင်ညပင်မညင်းနေရတယ်မရှိပဲဟိုသူညီတဲ့နေတာဟောသူအစတုန်းကတလုံးလုံးလက်လက်တွေဖြစ်နေတာလေဒါလည်းငြိမ်းကိုယ်ရစီရတာလည်းညီတဲ့ပီတိဘာဝအေးတဲ့သဘောပဲတဲ့အေးနေတဲ့သဘောလို့တခါလဲသာပူပန်းနေတဲ့သဘောတွေကဆိုအေးပူပန်ရာကနေဒီတခါလားအေးတဲ့ရောက်တော့တယ်ကိုယ်ရစီရောအေးခြင်းသဘောဟာဖြင့်ယောဂီပုဂ္ဂိုလ်ညာနဲ့သင်ပါတယ်တဲ့အေးနေတဲ့သဘောဟာ ဒါကြောင့်မျိုးစားနိဗ္ဗာန်ထင်တာမျိုးစားနိဗ္ဗာန်လို့ထင်တတ်တယ်လို့ရောက်ရင်ဒီကတွေ့လို့ရှိရင်ငါနိဗ္ဗာန်ရောက်နေလားပဲလို့ထင်တတ်တယ်လှုပ်ရှားမှုကင်းအေးချင်းထင်ပြီးတယ်လှုပ်ရှားမှုကင်းနေတဲ့နေရာချင်းလည်းယောဂီပုဂ္ဂိုလ်ထင်ပါတယ်တဲ့အေးအေးငိမ့်တဲ့နေရာချင်းအေးနေတဲ့နေရာချင်းလည်းပဲယောဂီပုဂ္ဂိုလ်မှထင်ပါတယ်တဲ့ဒါဆိုရမယ်လှုပ်ရှားမှုကင်းအေးချင်းထင်သည်လှုပ်ရှားမှုကင်းလှုပ်ရှားမှုကင်းလှုပ်ရှား အဲလှုပ်ရှားမှုကင်းတဲ့အနေအားဖြင့်လည်းသင်တယ်ဒါသစ္စုပ္ပန်တကူအေးတဲ့အနေအားဖြင့်လည်းသင်တယ်ပီတိဘာဝကိုအေးအေးဖြစ်ဖြစ်အေးပြီးတော့ကိုယ်ထဲမှာတခါလေအေးပြီးတော့နေတဲ့နေရာကြီးလွတ်လပ်ပဲထင်တယ်။ဒါကြောင့်သူကနိဗ္ဗာန်လို့ထင်ရတာ။အဲ့ဒါပါဒရိတံဘုဇင်ပဲတဲ့ပါဒရိတံဘုဇင်ပြီးလို့ရှိရင်ဒီတိုင်းသိရမယ်။လက္ခဏာအားဖြင့်ကြောင်းကြပူရည်ငြင်းရည်နေသည့်လက္ခဏာ အဲရတာအားဖြင့်ကြောင်းညပူခြင်းနှိမ့်နှင်းတစ်ချက်ပြီးလက္ခဏာကြောင်းညပူတွေကလည်းယူပြလိုက်တယ်လို့တစ်ချက်တတ်တဲ့တရားပဲဟောသာသာပစ္စုပ္ပန်အားဖြင့်ဆိုရင်ပြလှုပ်ရှားမှုကင်းနေတယ်ကိုယ်ရစီရလှုပ်ရှားမှုမရှိဘဲနဲ့နေတတ်နေတယ်အပူပါနေမရှိဘဲနဲ့အေးနေတဲ့သဘောအဲဒီလိုနေရာယောဂီပုဂ္ဂိုလ်ညာနဲ့သင်ကြားပါတယ်ဒီလိုသိရမှာကိုအဲဒါပါတာဒီမှတ်သိဖို့စဉ်ဒါလေးနောက်ဆုံးကဒီကုန်းချုပ်ကလေးပေါ့ ဆိုရမယ်ပတ္တာတိမှတ်သိဖို့စဉ်သည်အဲပါတာရီမှတ်သိဘုဇင်မီပါတာရီဘုဇင်မီပါတယ်ယောဂီပုဂ္ဂိုလ်ကပါတာရီဘုဇင်မီတယ်လို့မှတ်ပါလေတယ်လို့ဆိုလိုပါတယ်အဲဒါ ဘာသာရေးဘုရင်ပြီးသွားပြီသူဆောင်ဖို့ကတော့အဲဘာသာရေးဘုရင်ပြီးသွားတော့အာတန္တံဝဣဇတံဘာသာရေးသမုဇ္ဇံနတ္တိနိဇတံဘာသာရေးသမုဇ္ဇံဟောတိပဇာနာတိသစ္စာတံကိုရုသာနာနဲ့အတဏ္ဍထင်ရှားမရှိတာပါဒရိတံမုဇင်္ဂဝါပါဒရိတံမုဇင်္ဂကိုဒီမင်းငါဤသတ္တံကိုရုသာနာနဲ့ပါဒရိတံမုဇင်္ဂပါဒရိတံမုဇင်နာတိမိတိသောပါဇာနာတိသိငြိမ်းမှုပါဒရိတံမုဇင်မရှိရင်လည်းမရှိမှန်းသိတယ် အရုက္ခသာပုဂ္ဂိုလ်တော့မရှိနေတာပါပဲသူကအဲဒီဥရိယပြန်ရောက်တဲ့ခါကျရှိလာတယ်ရှိတဲ့ခါကာလကျတော့တချို့ပုဂ္ဂိုလ်ကဒါလည်းသဘောကျပြီးတော့နေတော့တာပဲသူကဒါနိဗ္ဗာန်ရောက်နေတယ်လို့အောင်းမေ့နေသဘောကျပြီးတော့နေဒါဆိုတရားမတူတော့ဘူးနေတော့သမဏဆရာတွေကတိုက်တွန်းရတယ်နော်အမှတ်ခင်ရတယ်ဒါလေးကငြင်းရင်လည်းငြင်းတယ်အေးရင်လည်းအေးတာတွေမှတ်ရတယ်သူဒီဝိုးနေတော့မပြေဘူးသူအဲဒါလေးကိုကောင်းနေတဲ့သဘောလေးမှတ်ရတယ်မာတဲ့မှတ်ခါများတော့သူကကြောက်သွားတယ် ကြောက်တာလို့ဝင်နေကြတာမကောင်းပါဘူးသူကြောက်တာနဲ့ရှိကိုတိုးတက်ပြီးကောင်းလာတာလေအဲ့တော့ငြင်းမှုလေးကျင်းသွားတဲ့အခါရှုမှလို့ကြောက်တာတဲ့အခါလည်းကြောက်သွားပြီဆိုတာပြီးပါတယ်သိပါရဲ့ယောဂီတွေကပြောတာပဲယနေ့အားတွေလို့ရှိသေးတာမရှိဘူးသူကသူ့အတူပြောတာလေဟိုဟာတွေကြောက်ကုန်ပြီမရှိဘူးသူကပြောတာမရှိရင်လည်းမရှိမှသိတာပေါ့ရှိရင်ရှိမှသိကိုယ်တဏ္ဍာဖြစ်နေတာပဲအဲ့ဒါပြီးပါတယ်ဒါစာကျက်ထားတာမဟုတ်ပါဘူးဒါသာစာချင်းကြောင်းကြောင်းလည်းနှုတ်ပါတော့မဖြစ်ပေါ်သေးတော့ ပါဒရိတမုဇင်္ဂတာပါဒရိတမုဇင်ဥပါဒဖြစ်ပေါ်လာခြင်းဒီဝတိတိတင်းစားထိုကြောင့်ကိုလေးပဇာနာတိတိပါဒတိမဖြစ်ပေါ်သေးတဲ့ပါဒတိအသိဖြစ်လာရင်ဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းလေးရှိရတယ်။အဲဒီအကြောင်းလေးကိုလည်းပြီးပါတယ်။ဒီအကြောင်းလေးကဘာတော့ဆိုမြတ်စွာဘုရားကယောနိတော်မသိကာရပါပဲတဲ့။ပါဒိတမုစီဖြစ်ခြင်းအကြောင်းကကာပါဒိစိတ်ဓာပါဒိဆိုတာရှိတယ်။အဲဒီပါဒတိတွေဖြစ်ဖို့ရန်အတွက်ယောနိတော်မသိကာရရှိတယ်တဲ့။ပါဒတိဖြစ်အောင်လို့နှလုံးသွင်းမယ်ဆိုတဲ့ယောနိတော်မသိကာရ။ ဘာသာတိဖြစ်လောက်အောင်လို့ရှုမှတ်တဲ့ဝိပဿနာယောနိသမသီကာရအဲ့ဒီအကြောင်းကြောင့်ဖြစ်တာပဲအဲ့ဒါကတော့လူရင်းပါပဲဒါပေမဲ့လို့သက္ကရာဆရာကတော့ကိုဒီပတ္တိသမုစီရင်းကြောင့်ခုနှစ်ပါးထုတ်ပြတာလေဒီခုနှစ်ပါးဒီခုနှစ်ပါးကဆောင်းအောင်မှလို့အမှုလေးတွေဒီမှာရေးတာပတ္တိခုနှစ်ပါးပတ္တိစီရင်းကြောင့်ခုနှစ်ပါးဘောဇင်ဥ ဒီကြောင်းလေးကဘာတော့ဆိုမြတ်စွာဘုရားရဲ့ယောနိတော်မသိကာရပါပဲတဲ့ပသိတ္တမုသိဖြစ်ခြင်းအကြောင်းကခါပါတိစိတ်ဓာပါတိဆိုတာရှိတယ်အဲဒီပါတာတိတွေဖြစ်ဖို့ရန်အတွက်ယောနိတော်မသိကာရရှိတယ်တဲ့ပါတာတိဖြစ်အောင်လို့နှလုံးသွင်းမယ်ဆိုတဲ့ယောနိတော်မသိကာရပါတာတိဖြစ်လောက်အောင်လို့ရှုမှတ်တဲ့ဝိပဿနာယောနိတော်မသိကာရအဲဒီအကြောင်းကြောင့်ဖြစ်တာပဲအဲ့ဒါကတော့လူရင်းပါပဲဒါပေမဲ့တော့သက္ကရာဆရာကတော့အဲဒီပါတာတိသမုသိခြင်းကြောင့် ခုနှစ်ပါးထုတ်ကြတာလေဒီခုနှစ်ပါးအဲဒီခုနှစ်ပါးကဆောင်းအောင်မှလို့သမှုလေးတွေမှာရေးထားတယ်ဘာသာရေးခုနှစ်ပါးဘာသာရေးခြင်းအကြောင်းခုနှစ်ပါးဘောဇင်ဥဒုနေထိုင်မှုမှီပြုသင်မြရာဘောဇင်ဥဒုဘောဇင်ရဲ့ဥဒုရဲ့နေထိုင်မှုရဲ့အဲ့ဒါသုံးခုပေါ့လေသင်မြရာကိုမြည်ရမယ် ပဏိတဘောဇနာပေဝိတမွန်မြတ်သောဝဇင်ကိုသုံးဆောင်ရမယ်ဆိုလို့ဒါတဲနေရကြတယ်ဥစ္စာတော့ဒီပါရဒိသံဝဇင်ဖြစ်ရှင်လို့ရှိရင်အသားမယ်ကောင်းကောင်းစားမယ်ဆိုတယ်သူကတော့အဲဟန်ကြတယ်တော့ကောင်းကောင်းစားရုံနဲ့စားနေတယ်ဖြစ်မှာတော့မဟုတ်ဘူးသူကြားလဲအတော်ဥမဖြစ်မှာဟုတ်လားကောင်းကောင်းကြီးတဲ့စားပြောနေအိတ်နေလို့ရှိရင်ဘာမှဖြစ်မှာမဟုတ်ဘူးဒါတော့သူကအားလက်ထုံဥမဖြစ်မှာอืมမဏိတာဘောဇနာမွန်မြတ်တဲ့ဘောဇင်ကိုမိဘသုံးဆောင်ရမယ်တဲ့ကောင်းတဲ့ ဇာဟယာလေးတွေဇာကိုနဲ့သိရတဲ့ဇာဟယာပေါ်လေးကောင်းဆိုတာပါပဲကိုနဲ့သိလျော်တဲ့ဇာဟယာလေးတွေစားရမယ်လို့ဆိုတယ်သိလျော်တဲ့ဇာဟယာစားရလို့ဒီဘုဇင်တွေဖြစ်ပြီးတော့တရားတို့ရဘူးတာကတော့ဟိုတင်ကမာတိကဒါဂမာကြီးရဲ့ဝတ္ထုနဲ့ဆိုရင်တော်တော်သင်ကြားပါတယ်အဲဒါလည်းကြားဘူးနေကြမှာပါပဲဘုန်းကြီးလည်းပဲဟောဘူးတာလည်းတော်တော်များနေပါပြီဒါပေမဲ့လို့ဒီနေရာမှာတာရကအဖြစ်နဲ့သူကထုတ်ပြကြလဲလိုးနေပါတယ် မကြဘူးတဲ့ပုဂ္ဂိုလ်ချင်းလည်းမှားရတာပါလို့လားမာတိကတကမာယူဝတ္ထုနာရှိဆိုတော့လည်းဖောင်ပုဂ္ဂိုလ်ရရင်သုံးမှပြင်ဘောဇင်ဥရုနေထိုင်မှုဘောဇင်ဥရုနေထိုင်မှုမိပြုတင်မြရာဒါသုံးခုကိုကဲဆိုရမယ်ဆိုရင်ဘောဇင်ဥထုနေထိုင်မှု မိပြုသင်မြရာဘောဇင်ဥဒုနေထိုင်မှုမိပြုသင်မြရာဘောဇင်ဥဒုနေထိုင်မှုမိပြုသင်မြရာသို့ဘောဇင်ဥဒုနေထိုင်မှု အဲဘောဇင်သိညတဲ့ဘောဇင်ကောင်းညတဲ့ဘောဇင်သိညောတဲ့ဘောဇင်မြှဝဲရမယ်ဥဒုတဲ့အေးဘူးမှလည်းကိုယ်နဲ့သိညောတဲ့ဥဒုကိုမြှဝဲရမယ်နေထိုင်မှုတဲ့အရိယာဘုသင်လျော်တဲ့အရိယာဘုနဲ့နေရတင်ရမယ်ဒီလိုဆိုပါတယ်ဟုတ်လားကိုက ထိုင်နေတာသိနေရင်ထိုင်ရမယ်၊ဈဉံသွားတယ်သိနေရင်ဈဉံသွားရမယ်။ထိုင်ရင်ထိုင်သွားရင်သွားပေါ့။နာပေါ့။လက်အိမ်နေသိနေရင်လက်တခဏတစ်ချို့အိမ်ဆိုတော့မှာပေါ့။ထိုင်ရမှာလည်းပဲတင်းတင်းခွေးထိုင်လို့သိရင်တင်းတင်းခွေးထိုင်ရမှာပေါ့။ဒီတော့ဆင်းထိုင်တော်ရင်လည်းပြောဆင်းထိုင်ရမှာ။ကိုယ်သဘောကျတယ်လို့ထင်ရပြုတ်ပြုတ်ပုတ်ကဒူးခွေးလို့မရဘူး။ဒူးခွေးမရတဲ့ဥစ္စာခွေးထိုင်ရမယ်ဆိုဘယ်ဖြစ်မလဲလို့။အဲဒါသူကဆန့်ဆန့်ထိုင်မှပြင်ဆန့်ထားမှာမတတ်နိုင်ဘူးလို့ကတော့။လောကပုံတော်လို့သိနေရတယ်သူရပုံနဲ့နေရမယ်။ သင်္ကြန်ပဲအရိယဘုံနဲ့နေမှကိုယ်စိတ်ချမ်းသာပြီးတော့ဒီပတ္တရိကဖြစ်မှာမသိရတဲ့အရိယဘုံနဲ့နေလို့ရှိရင်ကြောက်တွေပါတွေကောက်ကွေးနာကျင်ပြီးတော့တခါလဲတရားကကိုယ်ပင်မစိတ်ပင်မနဲ့ဖြစ်နေတာပဲပတ္တရိဖြစ်နိုင်မလဲလို့ကအဲမို့လို့ကအဲဘောဇင်ဥဒုနဲ့ထိုင်မှုမိပြုသင်မြရာတဲ့သင်မြရာပြီးပြုရမယ်အဲဒီထဲမှာဒါရရသိမနေနေပါဘူးလွယ်လွယ်လေးပါပဲဒါမှမဟုတ်ကဘောဇင်ဘောဇင်သင်လျော်တဲ့ဘောဇင်မြှွယ်ရလို့ တရားတို့ရသွားကြတယ်ဆိုတဲ့ထုတ်ပတ်တရားလည်းခဏကနေပြောခဲ့တယ်အဲမာတိကတက္ကမကြီးဝုထုမှာသူကတသိကကောင်းပါတယ်မှားသားစရာလည်းကောင်းညှို့စရာလည်းကောင်းပါတယ်သူခိုးစရာလည်းကောင်းရင်တော့တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအတက်စရာကောင်းရင်သူကတော့တနည်းကြရတယ်ညစာကျလက်ထက်တော်ခါကာလတုန်းကရဟန်း6ကြိမ်ရဟန်း6ကြိမ်60ပေါ်တယ်ဝါဇုဥဆိုတော့ညစာကျစရာကမ္မထာယူပြီးတော့ သင်လျော်ရာဌာနမှာဝါဆိုပြီးတရားထုတ်ကြတာဒီတုန်းကဒီလိုအထုတ်ကြတာဆယ်လက်တဲ့တုန်းကတော့များသားဖြင့်တရားထုတ်ကြတာပါပဲဘာဝနာပေါင်းဝင်လာတဲ့တရားထုတ်ကိုဝင်လာကြတာအခုအဲဒီကဒီစနစ်ကိုယူပြီးတော့သင်္ကန်းဝတ်တဲ့ခါကလာဘာပြောတယ်လဲဆိုရင်သကလဝတ္တဒုက္ခနေတရဏနိဗ္ဗာန်လို့သိကရဏထားရတယ်ကြာဆိုရတာပေါ့အဲဒါတကယ်သိပါလဲပါအလုပ်လုပ်ဖို့ရာဒါလေးသတိရအောင်လို့ဟုတ်လားဆိုပြရတာ အခုတော့ဘာရဲ့ဟုတ်ပါဥစ္စာလေးသွားမယ်ဆိုလို့သွားတာကိုသူကသိကဟုတ်ချင်မှဟုတ်မယ်သူကအလုံးစုံသောသာရကိုဆင်းရဲမှထွန်းရောက်ပါခြင်းကြောင့်ကအဲစင်တာမဏိပြုပေးပါဒီတောင်းမှာတော့အဲဗာမယဝဆင်းရဲထွန်းရောက်ပြီးနေကမျက်မှောက်ပြုရတဲ့စင်တာမဏိပြုပေးပါတော့သိပါလဲပါနဲ့တကယ်တောင်းမှာတကယ်တောင်းမှပြီးတော့တကယ်သင်္ဃာဝတ်ပြီးတဲ့ခါကျတော့လည်းတကယ်ကျင့်ရမှာသူကတောင်းမှတော့တောင်းမှပြီးပြီးတော့လည်းပြီးပြီးသားပြီးပြီးကြောက်ကြောက်လို့တော့ဉာဏ်မကြဘူးသူက တကယ်တောင်းမှပြီးတော့သင်္ကန်းဝုတ်ပြီးတကယ်ရှင်း။သံဃာဝဇ္ဇနဲ့ထောင်ရောက်ဖို့ရာသီလသိက္ခာပုဒ်တွေဘုရားပြညတ်တော်မူတဲ့မကျူးမလွန်အောင်စင်ကြံကျင့်ရမယ်။သမာဓိဘာဝနာတွေတတ်နိုင်တဲ့ပွားများအားထုတ်ရမယ်။ဉာဏ်ဘာဝနာဝိပဿနာဘာဝနာတွေတရားတွေကိုအားထုတ်ရမယ်။တတ်နိုင်တဲ့တကားလဲကျူးစားပြီးမဖြစ်ပြင်းအားထုတ်ရ။ဒါလိုရမှာပေါ့။ဘောဘောဆရာနေရမှာမဟုတ်။ဘုရားလက်ထက်ကတော့ အဲဒီလိုစိတ်တွေနဲ့ပဲစရဲလာကြတာကိုမြတ်စွာဘုရားတရားဟောလိုက်တယ်ဆိုလို့ရှိရင်ဖြင့်ဘဝဘဝတွေကလည်းပါဏိကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကစဉ်းစားဉာဏ်လေးတွေသံဝေကာလေးတွေရှိကြစောစောတွေကလည်းသူတို့အပြစ်မြင်ကြတယ်သံဃာလောကရဲ့အဖြစ်အဲသံဃာလောကမှာနေရတာပါအကျိုးရှိတယ်လေဆိုတော့သူတို့နည်းနည်းပါးပါးစဉ်းစားကြကြတယ်ဒီလိုအကျိုးကစောစောကမစဉ်းစားနဲ့ဘုရားဟောတဲ့ခါကျစဉ်းစားကြည့်ပါရတယ်လေသူဒီတက်ဒီဒီရောက်ဘာတွေရလာတယ်လေဘာတွေခံစားဘာတွေကကောင်းတယ်လေ စဉ်းစားပါငယ်ငယ်ပုံပေါ်တွေကတော့ငယ်သေးတော့မသိသေးဘူးတော့ကြီးရင်ကောင်းမယ်အောင်မယ်နေတယ်မျိုးစရာတွေအများကြီးကြီးအောင်မယ်ကြီးတဲ့ပုံပေါ်တွေစဉ်းစားကြည့်ပါဟုတ်လားကြီးတဲ့ပုံပေါ်တွေစဉ်းစားဒီသက်ဒီသက်တိအောင်တို့ဘာတွေညာရလာတယ်လေဘာတွေခံစားရလို့ဘာတွေကနောက်ကိုအာကိုစရာတွေညာဘာတွေရှိနေကြအောင်ဘာမှမရှိဘူးဆိုတာပြီးပြောက်ပြောက်နေတယ်ဟုတ်လားမနေ့ကစားခဲ့တောက်ခဲ့လို့အရာကောင်းတာတွေခဏစဉ်းစားကြည့်ဘာမှမရှိဘူးဟောမနေ့ကစားခဲ့တာတော့ခုစဉ်းစားမရှိတော့ဘူးဘာမှမရှိဘူးသူက မနေ့ကနေတိုင်းကောင်းခဲ့တာမရှိဘူးညကအိတ်လို့ကောင်းခဲ့တာမရှိဘူးဘာမှမရှိတော့ဘူးပြန်စဉ်းစားရင်အကုန်လုံးဂုံနေပြီလို့အဲအရင်ရင်နေ့တွေဟာတွေကဆိုတော့ပြောပြမရှိဘူးကုန်းတာနောက်နေ့တွေကြတော့ကောနောက်နေ့လည်းဒီလိုနေမှာပဲနောက်နေ့ကြတော့လည်းပဲဒီဟာခုကမှဘာမှနှိမ့်သားမကြမဲ့နောက်ကြလည်းဘာမှကြမှာမဟုတ်ဒီလိုဒီလိုနဲ့ကုန်းတာဟောသင်မသိတဲ့တိုင်းတွေကနေပြီးတော့မကြမ်းမှန်တာပြရတယ်ယောဂဝေဒနာတွေဖြစ်တော့ကြတော့အိုကြီးအိုလာတဲ့ခါကျတော့အိုမင်းတဲ့ဒုက္ခတွေနဲ့တွေ့ရတယ်တော့ကြဒီနေ့ကြလို့ရှိရင်ဟော သိခင်ပါတယ်ဆိုတဲ့ပုံကိုယ်တွေနဲ့တူမနေရပဲနဲ့ဘေးပါကိုယ်ရပါကြဟုတ်လားသေပြီးတာကိစ္စမရှိဘူးသေပြီးတော့ဘယ်ဘာမှမသိသေးဘူးအဲ့ဒါအရေးကြီးသေးတယ်သေပြီးရင်အပယ်လေးပါးနဲ့သွားရင်ခက်ရတော့မယ်သူကအဲ့ဒါအရေးကြီးတာသူကอืมအဲ့ဒီတော့သံဃာထဲမှာဖြစ်နေရတာဘာမှအနှစ်အသားမရှိဘူးဟိုတည်းနဲ့တူနေတယ်ဗါတယ်ကုလီလောက်ရတာနဲ့ကုလီလောက်ရတဲ့ပုဂ္ဂိုလ်က သင်သမ္မာအားထုတ်ပြီးလောက်ကင်နိုင်လို့ရှိရင်တော့ကိုစားဖို့တောက်ဖို့လေးနေ့ဘက်ကလေးရတာပဲဒီနေ့လုပ်ရင်ဒီနေ့စားလေးရအဲလုပ်တဲ့အတွက်အဲ့ဒါလေးကိုအိမ်ပြန်ပြီးတော့တက်ပြုတ်ပြီးတော့စားရမယ်နေကြထိုင်ကြလေးအသင့်တင်လေးဖြစ်မယ်ဒါပဲနေထိုင်ပြည့်အောင်တော့ကလေးပဲဒါလည်းပဲပြည့်အောင်လို့ကြည့်ပြီးတော့နေရတာပေါ့လေပြည့်ပြည့်စုံစုံလေးလည်းပဲဟုတ်မလဲနေပြည့်အောင်နေပဲဒါကနေပြီးတော့နေမဖြစ်တော့တဲ့ဒုက္ခတွေတွေ့ကြတော့လည်းပဲဘုံတော်တော်စိတ်မိတ်ပြီးဒီကလာခံရတာမတတ်နိုင်ဘူး အဲ့ဒါလိုပဲသံဃာထဲမှာဖြစ်နေရတဲ့တတ္တဝါတွေဟာကုသကံအကျိုးပေးလို့ကံကောင်းတဲ့ကံဟာပစ္စည်းဥစ္စာလေးတွေနဲ့အသင်တန်းနဲ့တင်းတင်းတယ်တယ်လေးကြည့်ပြီးနေတာနေတာလေးတော်တော်တင်းတင်းရှိရဲ့ဒီထဲကနေပြီးတော့အကြောင်းမှယောဂဝိဒနာလည်းရှိတာပဲအဲကံမကောင်းအကြောင်းမလာတဲ့ခါကာလကြတော့အပယ်လေးပါးတွေကြဒုက္ခရောက်ပါတယ်အပယ်လေးပါးတွေမပြောနဲ့လူပြည်လောကတွေမှာကိုဒုက္ခတွေရောက်တာတွေအများကြီးပဲ အကျိုးများဒုက္ခတွေသိရောက်နေတာသိဒနာကျေကောင်းနေမှာဒုက္ခတွေကသိရောက်နေတာဘာမှကိုသိကြမှုမရှိရဘူး။ဒါကြောင့်ဒီလိုလဲသိညစ်တာပြီးဆိုတော့သိကျင်နဲ့သိရောက်ရဆိုပြီးတော့သိအောင်လုပ်တယ်သိရောက်ကြတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲ။ဟုတ်လား။အဲဒီတော့သံဃာရဲဖြစ်ပြီးတော့နေရတာဟာဘာမှအနှိမ့်သားမရှိဘူးဆင်းရဲတွေနဲ့ပြည့်နေတာပဲ။ပြီးတော့ဒီလိုဖြစ်လိုက်ဒီလိုနေလိုက်ထိုင်လိုက်ဒီလိုသေးလိုက်ဟိုဘဝသွားလိုက်ဒီဘဝသွားလိုက်ဒီလိုနဲ့တော့နေရမကြဘူး။ဘိုးမနာမသေးတဲ့သင်္ခါသိင်းကြီးနဲ့တရားတော်ကြာဝရသိမ့်ပြီလို့ ဒီလိုသဘောပေါက်ကြတာကိုသဘောပေါက်ကြတာမြတ်စွာဘုရားဟောတော့လေပူသဘောပေါက်တာပဲအဲဒီမှာသာမယဝဆင်းရထွန်းမြောက်မြတ်စွာဘုရားသွန်သင်ဆုံးမတဲ့အတိုင်းတရားကိုကျင့်ကြံအားထုတ်လို့ရှိရင်တော့ပြင်ဖြစ်မှာပဲတဲ့ယုံကြည်ပြီးတော့အဲဒါတရားတရားခေါ်တယ်တရားပပိစီတာတဲ့ဒါနဲ့ရံပြူကြရံပြူပြီးတော့တရားထုတ်ကြတာမကျင့်မနေအားထုတ်ကြတာဟာကုသိုလ်ရယုံလေးမဟုတ်ဘူးနောက်ခါကျတော့မေဖို့နိဗ္ဗာန်ရပါပါမည်ဖြစ်ပါသေးတော့ဒီလိုမဟုတ်ဘူးတကယ်ကိုအခုလည်းငင်းကိုမေဖို့နိဗ္ဗာန်ရအောင်ဟောအားထုတ်တာ ဒါကြောင့်အဲ့ဒီညာနဲ့၆တိကတည်းကစိတ်တို့သဘောတို့တိုင်းနေပြီးတော့သင်လျော်တဲ့ဌာနကိုလိုက်ပြီးတော့ကြာတော့ခောသလတိုင်းတွေကရွာကြီးတူရာကြီးဒေါသတော်တော်ပိုင်းနဲ့ကြာပုံပေါ်ပါတယ်အဲဒီမှာရွာကြီးတူရာအဲရွာရွာကြီးတူရာမှာအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်ကမာတိကသူ့ရဲ့အမေကလည်းမာတိကလို့ခေါ်တော့မာတိကရွာကြီးရဲ့ အဲဒီအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်ရဲ့မိကလည်းမာတိကဆိုတဲ့သေကမကြီးရှိတာအဲဒီမှာရောက်သွားတော့မာတိကသေကမကြီးကအဲသရတရားကောင်းကောင်းနဲ့ညာတော်တွေကိုဘုန်းကြီးပါလေကပြုပြီးတော့ဘယ်ကြွကြမလို့လဲမေးတော့သူတို့ဒီလိုပါပဲတဲ့တင်းနေတဲ့နေရာလိုက်ပြီးတော့ကြည့်ကြတာပဲတဲ့ဆိုတော့သင်္ဃာကြီးကအင်းဟောသူ့ကိုရနေရာရှားနေတာပဲလို့ပြီးတဲ့အတွက်ရှင်များတို့ဒီမှာသတင်းသုံးကြပါဗျာရှင်များသတင်းသုံးလို့ရှင်တတိတော်တို့လည်းပဲကုသိုလ်ရပါတယ်။ ဘုဇင်သီလာလည်းဆောက်တည်ရမယ်တရားလည်းနာရမယ်ဒါဒီမှာပြန်သုံးညပါတပည့်တော်နေရာထိုင်ခင်းနဲ့အပြင်ပြင်ဆင်ပေးပါမယ်ဆိုပြီးတော့အဲဒီမှာကျောင်းဆောက်ဦးလေးတွေနေခင်းထိုင်ခင်းဖြစ်အောင်ပေါ့တောင်းပြင်းဒီမှာပေါ့ဆိုင်မိုးကျောင်းလေးပါလေးနေမှာပေါ့အဲဒီမှာဆောက်ကြည့်ပြီးတော့ညာတော်တွေလည်းပဲသဘောကျတာနဲ့နေနေကြဝါတွင်းဝါကနေကြဝါကတဲ့အခါမထေကြီးကနေပြီးဩဝါဒပေးလိုက်တယ်တဲ့ဘယ်နဲ့ပေးတော့ဆိုတော့ငါရှင်တို့ ငါတို့ကမြတ်စွာဘုရားထံကကမ္မထံယူလာကြတယ်။တာမန်ပုဂ္ဂိုလ်တွေမဟုတ်ဘူး။မြတ်စွာဘုရားထံကယူလာကြတာ။ဘုရားထံကသကုဏိဗံရောက်ရောက်ကြောင်းတရားတွေဟောပါဆိုတော့ဘုရားကအာထုတ်လိုက်မယ်ယုံကြည်ပြီးတော့ကမ္မထံသတိရှိရာပြေးထားတာဒီကမ္မထံဒီလိုအာထုတ်ကြလေဆိုပြီးဟောတာ။အဲဒီယူလာတဲ့ကမ္မထံမင်းမရောနေတော့ဖြစ်ဘူး။မြတ်စွာဘုရားရဲ့ဆိုတာမင်းမရောဘောဝဆိုတာနေတော့အာရအာရတော်မူဘူး။ တရားကျင့်အောင်မှာတရားအားထုတ်မှာဟုတ်လားအခုလောကနဲ့ဆရာသမားတွေဆိုတာကဒီပြင်းဒီပြင်းကျင့်အောင်လုပ်လို့ရပါတယ်အဲဒီပြင်းဒီပြင်းကျင့်အောင်လုပ်လို့ရပါတယ်သွားပြီးတကလူကျတန်းကြတွေသွားပြီးတော့သဘောကျရင်ကြနေတယ်လို့လားအခုတော့လွယ်ပါတယ်ဆရာကဒီလိုလုပ်လို့မရဘူးဆရာကသင်္ကန်းသပိတ်တွေပါတွေသွားပြီးတော့ရတယ်ကျင့်အောင်မဟုတ်ဘူးသူကသူတရားအားထုတ်မှာပဲသူသာသနာနေတဲ့ပုဂ္ဂိုလ်တရားအားထုတ်ရမယ်မဖို့ရမယ်အဲတရားတို့ကျင့်ကြလည်းမဖို့ရရင်အဲ့ဒါသဘောကျတာပဲဆရာကဒါပဲအဲဒီတော့ မမေ့မရော့နေမှာဖြစ်မယ်ငါတို့အပယ်လေးပါးတွေဆိုတာတဲ့မိမိရော့နေတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေမှာတော့တကားပွင့်နေတယ်တဲ့ပဲလေးပါးတွေမိမိတို့နေအင်းကြီးရတဲ့တူတယ်တဲ့နေအဲတကားတွေကလည်းနည်းချိတ်ကြည့်ထားကြရင်ကောင်းတယ်နော်သူကြောင်းကြောင်းနေနေနေအင်းဆိုတာအမြဲနေရတာပဲကိုယ်အိမ်သူများအိမ်တော့တခါတခါတော့အကြောင်းရှိသွားတာပေါ့ခဏပဲတော့ကြာကိုယ်အိမ်ကျန်းလာတာဒါလိုပဲ ပုရုဇဉ်တွေမိမိရောနေတဲ့ပုရုဇဉ်တွေမှာတော့အမြဲတမ်းနေရတာကနေရသိစ္ဆာဒိဋ္ဌာသူရဲ့အပေလေးပုံပဲအဲ့ဒီမှာအမြဲနေရလူပြေရနာပြေတော့ခဏတစ်ဖြုတ်လဲလာတာပေါ့လေဆိုကြသူပြန်သွားဟုတ်တယ်သူကမေးရတဲ့ပုဂ္ဂိုလ်အဲ့ဒါမပြောနဲ့တော့ခုအခုလောကရင်တောင်မှတို့ဓာတ်ဆုံးမှုကျူးလွန်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲထောင်ထဲကနေပြီးတော့ကြထွက်လာလိုက်တော့ကြတောင်းတယ်ပြည့်ရတဲ့နေ့တိုင်းတွေ့ပြီးအဝတ်ကြတော်ကောင်းတယ်ဟိုမှာအဲဘုရားဘာသာနိုင်ငံတော်ဘာသာပြုလို့အောင်မြင်ရင်းနဲ့စပ်ပြီးတော့တယ်သူတို့ တွတ်လိုက်ပါတယ်ဆိုတာပြင်မဲ့ရောက်တခါရဆုံးမှုကျူးလွန်ပြန်ရောက်တော့ဘာမှမကြောက်ဘူးသူတို့သူတို့ကဒီအဲ့ဒီကနေရင်ကျင့်တာသူစားသူတို့နေရင်ကျင့်တာပမတ္တတမေ့လျော့တယ်ဆိုတာသူတို့မှာအစ်စ်ပဲသူစားတာအဲမေ့လျော့တယ်အဲ့ဒါလိုပဲ။သာမယာတဲ့နေတဲ့ပုဂ္ဂိုလ်ကလည်းမင်းမလျော့နေတဲ့ပုဂ္ဂိုလ်တွေကပယ်လေးပုံပြန်တန်သွားတယ်။လူပြိနာကြီးတခါတခါလာဖြစ်တော့ကြကြံသွား။ဒါလည်းကျင့်တာမို့။မင်းမလျော့နေတဲ့ပုဂ္ဂိုလ်တွေမှဆိုရင်ပယ်လေးပုံဟာနေကြီးရနဲ့တူတယ်တဲ့ငါရှင်တော့မမေ့ကြနဲ့မပေါ်ကြနဲ့။ ပြီးဩဝါဒပေးအဲဩဝါဒပေးပြီးတော့ပြီးတော့ဒီကလည်းအများအားအားထုတ်နေရမယ်ဒီမထေကြီးစီကိုသိကတဲ့အခါကာလတွေအဲတန်ခါအစည်းဝေးတဲ့အခါကာလတွေဒီလိုခါကာလတွေမှာတပါးဆိုရင်ဒီချင်းခါဆိုလို့ရှိရင်နှစ်ပါးသုံးပါးရောပြီးတကလားသူ့ဆုံးပြီးတော့စကားပြောနေတာမရှိရဘူး ကိုတရားလေးနဲ့ကိုတစ်ပါးစီတစ်ပါးစီအားထုတ်နေရမယ်လို့ဩဝါဒပေးပြီးတော့ဒီလိုအားထုတ်နေရတာပေါ့တဏီသောခါကာလကျတော့ဒီမာတိကဆိုတဲ့ကမာကြီးအကြောင်းသောဘတ်တို့သင်လဲတို့စသည်ပေါ့လေရဟန်းတော်များသုံးဆောင်ပေါင်းနဲ့ကျော်ရီတို့ပါတယ်ယူပြီးတကလားကြောင်းလားတကားတွေနဲ့ကြောင်းလာတဲ့ခါကျတော့ကြောင်းကြတော့ရဟန်းတော်တွေမတွေ့ဘူးဒါတော့မေးကြည့်ဘယ်နဲ့တုန်းလဲရဟန်းတော်တွေဘယ်ကြွကုန်ကြတော့ဆိုတော့ အဲဒီပြီးတဲ့တက္ကတူကတက္ကတူကထားပြောအာရဟန္တာတွေနေတော့ဒီလိုပဲတဲ့သူတို့ကိုယ်နေရာလေးနဲ့ကိုယ်နေနေကြတာပဲတပါးစီတပါးစီသူ့အတူနေနေကြတယ်မျိုးဒီရဟန်းတွေတွေ့ကျင်လို့ချင်းဘယ်နဲ့လိုရမလဲအာဒီတုံးခေါက်လိုက်လို့ရှိရင်တော့သူတို့အကုန်လုံးစုလိုက်ကြတုံးခေါက်ရင်တော့ဟိုအကြောင်းရှိရင်တုံးခေါက်ရမှာကိုသူတို့ဂရိကဝေလောက်တာတုံးခေါက်ရင်တော့အကုန်လုံးစုရမှာစုပြီးတော့အဲကိစ္စရှိတာအကုန်လုံးဝိုင်းဝန်းဆောင်ရရမှာအဲ့တော့တုံးခေါက်လိုက်ရမယ်ဆိုတော့ဒါလူပြောက်ကတုံးခေါက်လိုက်တော့ ညာတော်တွေထွက်လာကြဟိုကတစ်ပါးဒီကတစ်ပါးကိုဟိုစစ်ပြောင်းပါထွက်လာဟိုဂျုံတွေကထွက်လာတယ်ထွက်လာကြဒကမာကြီးကကြီးဟင်းဒီကိုယ်တော်တွေဆက်နေခြင်းအိမ်လာတဲ့ခါတော့ဆုံးမလာတော့သူတို့တဆူတဲ့တဝေးတဲ့ညီညီညွတ်လာကြတာပဲအခုဒီမှာတော့တပားတွေတပားတွေကြီးကကိုယ်တော်တွေတပားနဲ့တပားနဲ့ညာညာဖြစ်လာကြတာဘာသာဖြစ်ပါလိမ့်မယ်သူကစဉ်းစားစဉ်းစားတော့ စဉ်းစားပြီးတော့စဉ်းစားရုံနဲ့မဟုတ်သူကမေးလျှောက်တယ်ရှင်များတို့လည်းဘယ်နဲ့လဲတဲ့ဒီတော့အိမ်လာတဲ့ခါရှင်များညင်ညွတ်လာတာအခုတော့ဒီမှာတပါးစီတပါးစီဘာများဖြစ်ကြတော့ဓမ္မကြီးရဲ့ဘာမှဖြစ်ပါဘူးတို့ဗျာဘာမှဖြစ်ရင်တော့တူတူလည်းမနေကြဘယ်နဲ့ဟိုတပါးစီတပါးဘယ်နဲ့နေကြတော့လူလောကတော့ဒီလိုစုနေရတာကိုသူကစုနေတာကိုပဲရတာရှိတယ်အောင်နေတာဒီဥစ္စာတယောက်စီနေလို့ရှိရင်ပြင်းစရာကြီးဆိုပြင်းစရာလည်းကောင်းလည်းကောင်းနေတာပဲသူကဒီလိုပဲစုနေတယ်အဲ့ဒါအဲဘယ်ကြောင့်ဒီလိုတပါးစီတပါးစီနေရတယ်လဲဆိုတော့ ဓမ္မကြီးတဲ့ယဟန်များယဟန်တရားယဟန်ကျင့်ကကျင့်ရတယ်တဲ့ယဟန်တရားအထုရတယ်ဆိုတော့ဓမ္မကြီးရတယ်ဘုသူတဘာမှမရှိဘူး။ဘာမှမရှိဆိုတော့ခုမှလည်းယဟန်တန်ခါနဲ့ကိုယ်ကိုရမှာကိုအစသူဘုရားဘာသာဟုတ်ချင်မှတောင်းဟုတ်မှာ။ဒါတော့အခုတရားဓမ္မတွေသိပြီးတော့ဉာဏ်ကြတာသိုးသောကတွေရတယ်ပဲတရားတွေအမှန်ပြီးနေ။အဲဘာမှသူကဘုသူတရှိတာမဟုတ်ယဟန်တရားအထုရတယ်ဆိုတော့ तू မသိဘူး။ယဟန်တရားဆိုတာဘာတော့ကြားတယ်ဘာလို့ရလဲ။ အဲ့ဒါဘာဖြစ်လို့လဲဆိုဒါကသံဃာဝဆင်းရလုံးမြောက်အောင်လို့နှုတ်ပြနေပါအောင်နဲ့ဒါကယဟန်များအတွက်သီးသန့်တရားတာတတိယတော့လူတော့အာမထုတ်ပါဘူးလားဓမ္မကြီးအမေဟုတ်လားဘုသူရတော်တော်မရှိတာဒီမှာဟာဓမ္မကြီးနဲ့ပဲနဲ့ရရဲ့လူပဲဟုတ်မလဲတဲ့မြတ်စွာဘုရားတရားဘယ်သူမှအသံကွယ်မရှိဘူးတဲ့ဘယ်သူမှအာမထုတ်ပါဘူးဘယ်သူရင်အာထုတ်ရမယ်ကမ္မမရှိပါဘူးတဲ့ကဘယ်သူမှဆိုတာတရားရှိတဲ့ပုဂ္ဂိုလ်တွေစနေတဲ့ပုဂ္ဂိုလ်တွေအာထုတ်နေတာပါပဲဆိုတော့ဒါချင်းတရားတယ်တတိယတော့လည်းအာထုတ်စမ်းနေတယ်ကဲသင်ပြတဲ့နီးပေးပါဦးညာတော်ကြီးကဒီမှာ သူတို့အားထုတ်တဲ့နည်းတွေဟောကြပြောကြတာကိုအဲဒီတရားဓမ္မကြီးကမှတ်သားပြီးတော့အားထုတ်တယ်အားထုတ်တော့ဓမ္မကြီးကသူအစဉ်သိဉာဏ်တော့အကြောင်းကျင်တော့တခါလဲအစဉ်နဲ့အားထုတ်သွားတဲ့ဝိပဿနာညာအစဉ်တိုင်းတည်းပြီးတော့သောတာပန်တရားကအနာဂံဖြစ်သွားတယ်ဓမ္မကြီးကဟုတ်လားအနာဂံဖြစ်သွားအင်းညာအားထုတ်တာခုလိုကမ္မထာကြောင့်တော့လာအားထုတ်တာမဟုတ်ဘူးအင်းညာအားထုတ်တယ်အဲအနာဂံဖြစ်သွားတော့အနာဂံဖြစ်တာကလည်းသူကရိုးရိုးအနာဂံမဟုတ်ဘူးသူက သူကတိသမိတာတွေလည်းရတယ်တိသမိတာဆိုတာညာခဲ့တဲ့သူကညာနာတော့ချုပ်တိသမိတာရတာမဟုတ်ဘူးသူနာကညာနာတိသမိတာရအဘိညာဉ်တွေလည်းသူကရတယ်ဘိညာဉ်နဲ့ချုပ်ညာနာတွေမရဘူးသူကရတယ်ဒီမှာနာကဖြစ်တာနဲ့အဘိညာဉ်ရအဘိညာဉ်ရတယ်ဆိုတာဘာလဲဘိညာဉ်ရတယ်ဒီနေ့ကလည်းပြောဘူးပြီအမြင်ကြားတယ်သူကဟုတ်လားအမြင်ကြားတယ်ပေါ့ကသူစိတ်နဲ့မှကြည့်လိုက်လို့ရှိရင်ဟောမြင်တယ်ဟောမှာကျောင်းကပုဂ္ဂိုလ်တွေကတခြားရောပါသူကြည့်တယ်နတ်ပြည်တွေပါငရဲပြည်တွေကြည့်လို့ရတယ်ဟောမှာမြင်တယ်သိနေကြတယ် အကြားကလည်းနားထောင်နေလို့ရှိရင်သူများပြောနေတာတွေအဝေးကတည်းကပြောနေတာတွေကြားတယ်လို့ဟိုအကြားကလူကပြောနေတာတွေဟိုတမျိုးတရားကပြောနေတာတွေနတ်ပြည်လောကကပြောနေတာတွေငရဲပြည်လောကကပြောနေတာတွေအကုန်လုံးသူကကြားတယ်ကြားကျင်လို့ရှိရင်ကြားလို့ရတယ်ဆရာသူများစိတ်တွေလည်းသိကြတယ်သူကစိတ်တွေဘယ်သူဘာတွေဘာတွေစိတ်ကူးနေကြတယ်အဲ့ဒါလည်းသိအဲ့ဒီဘိညာဉ်တွေသူကရတာကိုရတော့သူကသူတရားတွေသူနှလုံးသွင်းတော့ သင်္ကနာဖုဒ္ဒနဲ့တရားတွေကြတော့ဝမ်းမြောက်ဝမ်းသာဖြစ်တာပေါ့တခါလဲဟာသိနေကြတာပဲသမဏကောင်းတဲ့တရားတွေပဲဒီတရားတွေကသမဏကိုဖုဒ္ဒနဲ့တရားတွေသမဏကောင်းတဲ့တရားတွေရတာကောင်းပါတော့ကောနာဂာဖြစ်သွားတဲ့သမဏကောင်းတာကာမရာဂဆိုတဲ့ကာမအာယုန်တွေဒါဖြစ်တဲ့မှုတွေ့တာမှုတွေဘာမှမရှိတော့ပဲအစကဘာမှမဟုတ်ဘဲနဲ့ဒီကာမရာဂနဲ့ဒါလေးနဲ့ပါရလို့သူကကာမအာယုန်တွေနောက်တစ်ခေါက်ခေါက်လိုက်ပြီးတော့ကြာကြံနေတာဒုက္ခရောက်နေတာဒါတက်ကဗျာပါရဆိုတာသိဆိုးလိုက်တဲ့သူကတခါတည်းသိဆိုးလိုက်ပါသေးလိုက်အဲ့ဒါတွေကလည်းမရှိဘူး နှလုံးမသားခြင်းစိတ်ပင်ပန်းခြင်းဘာခြင်းဘာမှမရှိဘူးသူသာသိနေကြတာဒါလေးနှစ်ခုနှုတ်လိုက်ရင်အနာကိုချမ်းသာသွားတတ်သွားတယ်အဲ့ဒါမနကောင်းတဲ့တရားပဲဒီတရားဆိုတို့ကိုတော်တွေများဒီတရားဘယ်တော့မှရယူပါလိမ့်မလို့နှကောင်းတဲ့တရားတွေပဲဆိုပြီးတော့ကိုတော်တွေရောစောစောကအားထုတ်နေတာသူကသိရတယ်နေမယ်အောင်းမိတာကိုဒါတော့သူကကြောက်ပြီးကြည့်လိုက်တော့သူကစိတ်လည်းသိနေတာကိုမြင်ုံနဲ့မဟုတ်ဘူး ကိုယ်တော်တွေထိုင်းနေတာမှကြည့်လိုက်တဲ့ထိုင်းနေတာအထုံးတာမြင်တာပဲအဲတရားထုံးတာတွေမြင်တာပဲမြင်အောင်လည်းမဟုတ်သေးဘူးသူကအတွင်းစိတ်ကြောင့်သူကသိနေတာကိုအတွင်းစိတ်ကသူဘယ်လိုရှိနေတော့တရားရတဲ့စိတ်နဲ့ရှိသလားအဲတရားရတဲ့အစဉ်တန်းတရားရှိသလားလို့ကြည့်လိုက်တော့တရားမရတာတွေသူတွေ့တဘာမှတရားမရသေးဘူးဆိုတာကိုမရတာတွေ့မှာပေါ့စိတ်ကြည့်လိုက်တော့ဟောစိတ်ကတချို့ကကာမဝိတ္တတိကြံတာလည်းရှိမှာပဲမကြံဘူးမပြောနိုင်ဘူးဇာဘာရကလည်းတည်းတည်းသူကနှလုံးမသားမှုဖြစ်မှာပဲတောင်းတမှုကြောင်းကြမှုတွေရှိမှာပါ ခါတွေဖြစ်စားတွေသူသွားတွေ့မှာကိုတွေ့တယ်ဟာဒါတရားမပြည့်စုံသေးဘူးအဒီကိုယ်တော်လည်းမပြည့်စုံသေးဘူးဟိုကိုယ်တော်ကြည့်တယ်ဟိုကိုယ်တော်လည်းမပြည့်စုံအကုန်လုံးဘယ်သူမှမပြည့်စုံသေးဘူးဆိုတဲ့အဲဒီတော့ထားပါအောင်တော့လောကုတ္တရာတရားမပြည့်စုံဘူးထားအောင်တော့လောကီသံသမာပါများရလေသလားချင်းသံသမာပါဘက်ကလည်းသမာဓိကြီးငိမ့်နေတာကိုမတွေ့ဘူးဟင်းဒီကိုယ်တော်ရင်တော့အားလည်းထုတ်ကြရဘာဖြစ်လို့မပြည့်စုံပါလိမ့်မတော့လို့သူစဉ်းစားတော့ကြောက်ပြီးတော့ကြည့်တယ်ဘာများလိုနေတယ် ပုဂ္ဂိုလ်ချင်းချင်းနေရင်ထိုင်ရင်အစင်မသိလို့ပုဂ္ဂလတဘာမရှိရင်လည်းတရားစာမရှိဘူးယောဂီပုဂ္ဂိုလ်တွေတရားထုတ်တဲ့ပုဂ္ဂိုလ်တွေချင်းချင်းဟိုဘက်ကပုဂ္ဂိုလ်နဲ့ဒီဘက်ကပုဂ္ဂိုလ်နဲ့စိတ်ချင်းစိတ်ချင်းတဲမတိုက်ဘူးနေတိုင်းဒီပုံထိုင်ပုံတွေသဘောမကျဘူးဆိုတယောက်တယောက်စိတ်ကတကပြင်ပနေတာနဲ့အဲ့ဒီမှာစိတ်ကမကြည်နိုင်ဘူးသမာဓိမရဘူးအဲတစ်ဖက်ကပုဂ္ဂိုလ်ရိုးစင်းကြောင်းနေလို့ဟောတရားထုတ်ပြီးအဲဒီတော့လည်းရှိပါတယ်အဲ့တော့ပုဂ္ဂလတ္တပါယမရှိလို့ရှင်တာအထုတ်လို့မရဘူးအာဝါဒတ္တပါယ နေရာထိုင်ခင်းနေတဲ့နေရာထိုင်ခင်းကလည်းအစင်မသိမိုးယူပါရောဆိုရင်အဲ့ဒါလည်းပဲဒါလည်းပဲဉာဏ်ကြတာပဲတရားထုတဲ့ပုံကနှောက်ချက်တင်နေဖြစ်တာပဲဥစ္စာလည်းအဲ့ဒါလည်းကြောက်ပြီးတော့ကြည့်တော့ပုဂ္ဂိုလ်အနေထိုင်အားဖြင့်တော့သူတို့တပ်ပါရဖြစ်နေတာပဲဘာမှပြောကြမရှိဘူးနေရာထိုင်ခင်းမှလည်းသူတို့တပ်ပါဖြစ်နေတယ်ဘာလို့နေပါလိမ့်လို့ကြည့်တဲ့အခါကျတော့ဟာရစားရတော့ဆရာသာဟာရကတော့ဘုရုံကသုံးခံပြုပြီးတော့စားတော့ဘုရုံကလည်းပဲ ဓမ္မတွေကညီညွတ်ကြတယ်ဆိုပေမဲ့အခုလိုဘုရားဘာသာကြီးထဲမှာဟုတ်မှာမဟုတ်ပဲတရားကနောက်မှပွင့်လာတော့သူတို့သောသောကပြမနာဝါဒတွေနဲ့ဆိုတော့ဘုရားဘာသာလေးလေးနဲ့နဲ့ယုံကြည်တဲ့ပုဂ္ဂိုလ်ကဘယ်လောက်ရှိမှမသိဘူးဥယျာဉ်နဲ့နဲ့ရှိမှသတိအရာများနေမှာအဲတော့ကံကံရေကျိုးယုံကြည်တာတွေသာမယအကြောင်းယုံကြည်တာတွေတရားတရားရှိတာတွေကလည်းပဲဘယ်လောက်နည်းနည်းရှိတယ်သိရှိခြင်းမှရှိမှအခုကာလလည်းနိမိတ်ကာလတွေမဟုတ်ဘူးဒါတော့ညာတော်တွေမှာ သင်တော်တော့တဲ့အစာအရာတွေမပြည့်စုံပဲဖြစ်နေတာသူတွေ့တာကောငါတွေ့တော့အာဒါလိုးနေတာပဲဒါကြောင့်မကိုတော့ဒီတရားမရဘူးဆိုပြီးတော့အဲ့ဒီမှာသူကသင်လျော်အောင်တော့အာရတွေရင်ပြုတ်ပြီးကြလားသူကပစ္စည်းကလည်းရှိတယ်ကိုတန်လက်တတ်နေတယ်လို့ဒါကြောင့်တခါလေကိုတော်တွေလူကြည့်ရဘုံမိဖို့ရဆိုပြီးသင်လျော်သင်လျော်လိမ့်မယ်လို့အဲသင်မြင်ရတဲ့အာရတွေသူကပြုတ်ပြင်ပြီးကြလားကတာသူတာကိုအာလူတော်မှာအဲ့ဒီမှာသင်လျော်တဲ့အာရတွေဘုံမိသုံးဆောင်ရတော့မကြခင်အတွင်းမဲ့ သမာဓိဉာဏ်နဲ့ဆင်းဆင်းတက်ပြီးတော့အခုဘုဇင်ခုနှစ်ပါးတွေပေါ်တယ်။ပါဒရိတံဘုဇင်နဲ့သင်ပါတာပေါ်တယ်။အဲဒါတွေပြည့်စုံပြီးတော့တခါလဲရဟနာတွေပြည့်ကုန်ရတယ်။ဝါသွင်းပါပဲ။ဝါသွင်း၃လအတွင်းပါအရှင်းနဲ့ဖြစ်တော့သူတို့ကရဟနာဖြစ်တယ်။ဟိုဒကမာကြီးကတော့နာဂါလောက်ဖြစ်တော့သူရဟနာဖြစ်ပါတယ်။ရဟနာဉာဏ်၆ကြည်လုံးအကုန်လုံးပဲ။အဲဒါရဟနာတွေအကုန်လုံးဖြစ်ကြ။အဲဒီတော့အဲဒီကမာတိကဓမ္မကြီးဝတ္ထုမှာလာပါတယ်။အဲဒါကြောင့် သင်လျော်တဲ့အစာဟာရကိုစားခြင်းဟာလည်းပဲတရားအထုတ်ရမှာကျေးဇူးပြုပါတယ်တဲ့သူလည်းပသရိတံကိုစဉ်ကိုစိတ်ငြိမ်မှုစစ်စေတတ်ပါတယ်ဟောကောင်းမှာကောင်းမှာရှင်ကတော့ကောင်းသားတယ်ဥထုတဲ့သင်လျော်တဲ့ဥထုတဲ့အေးဘူးဒါလည်းပဲသင်ကြပါပြီဘယ်ပါရဲ့ဥစ္စာကတော့အနေထိုင်ကခုနကပြောပြီးပြီကိုယ်အနေထိုင်တဲ့သင်လျော်ကနေမှကိုယ်ပင်မဆင်းရဲတဲ့အနေထိုင်မျိုးတွေသွားနေလို့ရှိရင်ဆက်တာပေါ့ဂျပန်က မဟာယာနကိုင်းကဇင်ဇင်ကိုင်းဆိုတာရှိတယ်တရားတော်ကသံကိုင်းပေါ့လေသူကတော့သံနဲ့ပင်နဲ့တော့သံနဲ့ပင်နဲ့ပါပဲပန်းလင်ကအာဘူးစိတ်တော်ဆိုတဲ့အတိုင်းထက်ဝက်ပုဂ္ဂိုလ်ထိုင်နေရတာပဲတရားထုတ်ရင်ထက်ဝက်ပုဂ္ဂိုလ်ထိုင်ရတော့ဘုရားထိုင်ဆိုတာလည်းပဲဒီကြာကြာနာနာတော့ဘုရားထိုင်တာကဘုရားဘုရားတိုင်လို့ထင်ရတာဟုတ်မှာဘုရားမှာများသောအားဖြင့်အခုအမှားပြီးမှရှိတဲ့ဆင်းရဲတော်တွေကြီးဒီနေ့ပြေပုံနေကြောက်ချင်းကြက်ချိခပြီးထိုင်ရတယ် ဟုတ်ဘယ်ဘက်ခြေသလုံးပေါ်မှာအဲညာဘက်ခြေကတင်ပြီးတော့ဟောဘယ်ဘက်ပေါင်ပေါ်မှာညာဘက်ခြေကတင်ပြီးတော့တခါဘယ်ဘက်ခြေသလုံးပေါ်မှာတခါတဲ့အဲညာဘက်ခြေသလုံးပေါ်မှာဘယ်ဘက်ခြေကတင်ပြီးတော့ကမ်းလာပြတခါတဲ့ထိုင်နေတာပေါ့အဲ့လိုထိုင်ရတာပေါ့ဗမာတွေခုတင်းတင်းဝေးထိုင်နေတာရိုးရိုးပဲခကြဲကြဲပဲဒါကဒါကထိုင်လို့မခက်ပါဘူးကိုကသိမ့်မလွယ်လာဘူးကိုကကြောက်တယ် ခါတည်းကမ်းလာပြတခါတည်းထိတ်ပြီးတော့နေအောင်ထိုင်ရတာပေါ့တင်မင်းထိတ်တယ်ဆိုတာဒါမှတင်မင်းထိတ်တာတင်မင်းထိတ်ထိုင်တယ်အဲဒီလိုထိုင်ရတော့ဒီအာရှတိုက်ကလူတွေအတွက်ကတော့တောင်းမလေးပါဘူးဒီကပုဂ္ဂိုလ်တွေတို့ထိုင်နေကြကိုငါလွယ်လွယ်ပါပဲထိုင်လို့ရပါတယ်ဂျပန်တရားထုတ်ရင်တည်းထိုင်ရသူတို့သင်္ကန်းကတို့ထိုင်ရကြကြနနာထိုင်ရတယ်ဒီအချိုးမကြပဲနဲ့ထိုင်လို့ရှိရင်သူကဒါဝယ်မပြူသူသဘောမကြဘူးသားမျိုး လူတရားထုတ်လို့မရဘူးသူကသိချသင်ရတယ်ဘာလဲငါအာဝိသိတ်တော်အတိုင်းတမင်ခိုရဒီလိုဆိုတော့ဥရောပတော့အမေရိကတော့ကလူတွေကသင်္ကေတကိုခက်တာကိုသူကသင်္ကေတကိုခက်တော့သူတို့ဒီတရားအထောက်အမယ်ဒီနေ့မခွင့်နိုင်တာတဲ့ကိုတရားမအားမထုတ်အောင်သူစားခက်နေတာတော့ဒါကြောင့်ဒီကဒီကဟိုဝင်ရုပ်တော့ကတော့သွားတော့ပြေးတယ်ဆိုဒီကတရားထုတ်တော့ကိုဒီလိုပဲသင်္ကိုင်းကလိုပဲသင်္ကေတခိုရအောင်မှလားလို့ပြေးတယ် အာဒီမခွေရပါဘူးကိုသဘောကျတယ်လို့ပြထိုင်နေမှလည်းဘယ်လိုထိုင်နေညာတို့ကလထိုင်နေနဲ့ထိုင်နေတယ်ပြဒီလိုပြောရဆိုတာဟုတ်ဟုတ်လားဟုတ်ပါဒီကကလထိုင်နေနဲ့ထိုင်နေပါရဲ့ဒီအတင်းကျော်တဲ့ဥရုနဲ့ဒါအရေးကြီးတယ်လားအဲ့ဒါပဲဟောဒီထိုင်မှုသိညရာကိုပြပြရမယ်ဣရိယာပထဒုက္ခသေဝနာတာဌာနာတဲ့ဣရိယာပုသိညောတဲ့ဣရိယာပုကိုမြည်ဝဲရမယ်သဗ္ဗာယဣရိယာပုကိုမြည်ဝဲရမယ်အဲဒီလိုမြည်ဝဲတာအပြင်သင့်တော်တယ်လို့နေထိုင်ပြီးတော့ ရှုမှနေလို့ရှိရင်ပါဒရိတံဘောစဉ်ကိုစိတ်အငြင်းမှုဖြစ်တတ်ပါသည်တဲ့သုံးလို့ဟုတ်လားဘောစဉ်ဥရုနေထိုင်မှုမိပြုသင်ညာယာဒါပြီးပါပြီနော်မေတ္တာတပယောဂတမလွန်မယုတ်လုံးလာထုတ်ကြမ်းကြုတ်သူကြောင်းပါအဲလွန်မယုတ်မေတ္တာပယောဂအလေအလပယောဂပယောဂဆိုတာလုံးလာပဲအလေအလပယောဂရှိရမယ်အလေအလလုံးလာရှိရမယ်အလေအလလုံးလာဆိုတာဘာလုံးဆိုတော့တရားကအကျေခွင့်တဲ့ခါကျတော့ ကံကံရဲ့အကျိုးကိုနှလုံးသွင်းဆင်ခြင်တယ်ဆိုပြီးတော့ထုတ်တာပါ။ကံကံရဲ့အကျိုးနှလုံးသွင်းဆင်ခြင်တာနဲ့အလေလလုံးလာထုတ်တာနဲ့ကတော့တော်တော်ဝူးရင်ထုတာ။ဘာမှမဆက်တယ်လို့တော့ပြည့်နေတယ်။အဲစအောင်လို့ယူရမှာပေါ့လေ။စအောင်ယူမှဆင်းတယ်။ဒီမှာတော့ဘုရားသရနဲ့ပဲပြန်ထားပါလေ။သူကမစ္ဆတပြောကဆိုတော့မစ္ဆတမစ္ဆတကအလေလပဲ။ဘယောကကအထုတ်တာပဲ။အလေလအထုတ်ရမယ်။အလေလအထုတ်တယ်ဆိုတော့တင်းတင်းကြီးကြီးအလွန်တင်းတင်းကြီးလည်းအာမထုတ်နဲ့။ရော့ရော့လည်းအာမထုတ်နဲ့။ရော့လည်းမရော့စေနဲ့ လေလာမမှန်မအားထုတ်ဒီအိပဲကိုမှန်မအားထုတ်လို့ရှိရင်ကိုယ်စိတ်ငြင်းရတာလည်းသူကမှန်တယ်ပြင်းပြင်းသိပြီးအားထုတ်လို့ရှိရင်ကိုယ်စိတ်မငြင်းရနိုင်ဘူးရော်လုံးနေလို့ရှိရင်လည်းတမာရီမှန်ရှိတယ်ဒါကငြင်းရမှုပါတာတွေဖြစ်နေတယ်ဖြစ်နေတယ်အဲဒါသူတရနဲ့အတိုင်းဆိုရင်သူကတော်တော်တော်နေတာပါပဲဒါပေမဲ့လို့ဒါကဒါမှဖွင့်တာကတော့အလယ်လအထုံးမှုဆိုတာတဲ့ကံကံရဲ့အကျိုးကိုသိမြင်တာတဲ့တော်တော်ပဲဆက်လို့မရဘူးလေဒါပေမဲ့ဘုရားနဲ့ဆက်တဲ့ဆက်ပြပါအောင်မယ်လို့လား အဲကံကံရင်ကျိုးဆင်ခြင်တယ်ဆိုတာကတော့ကံဆိုတာအမှုကိုကံရင်ကျိုးဆိုတာကဒီအဲ့ဒီအမှုရဲ့ကျိုးကောင်းသောမှုပြုရင်ကောင်းကျိုးရတယ်မကောင်းသောမှုပြုရင်မကောင်းကျိုးရတယ်ဒါကိုဆင်ခြင်ရဆိုတော့ကောင်းသောမှုကိုပြုရကောင်းသောမှုပြုရင်ကောင်းကျိုးရမယ်ကောင်းကျိုးရတာလေကိုရတယ်ပိုးပြီးတကလားညှို့လင်းလို့မဖြစ်ဘူးအဲကိုကံရှိသလားဥပ္ပကိုကျိုးပေးမှာပဲဒါတရားထုတ်ရမှလည်းဒီတိုင်းပဲကိုက ကိုကဒီကောင်းသောမှုပြုလို့ကောင်းသောအာထုမှုအာထုရင်ကိုအာထုတဲ့လောက်တမာတိဉာဏ်နဲ့တက်မှာပဲအဲကိုအာထုကလည်းပိုပြီးတကလားသူမလိုချင်တဲ့ဟုတ်လားသူကကြည့်သေးတယ်တရားနည်းနည်းအာထုကကြည့်သေးဟိုမှာတရားကောင်းမြင်တာကိုဒီမှာတရားထုက2ရက်3ရက်4ရက်5ရက်ကြည့်သေးသူများတွေလိုညာမြင်တရားနာမြင်တယ်ပါသူတို့ကကြည့်သေးတာကိုသူကအဲ့ဒီလိုလုပ်လို့တော့မဖြစ်ဘူးကိုကိုကနဲ့ကိုအကျိုးဒီလိုဆင်ခြင်မှဖြစ်မှာဟုတ်လားကိုကတည်းကနည်းနည်းအာထုကတည်းကနည်းနည်းဖြစ်မှာနည်းနည်းအာထုကရင်နည်းနည်းဖြစ်မှာပြီးတော့အဲသူအကြောင်းအားလျော်စွာ သူအားထုတ်တဲ့လောက်သူအကျိုးဖြစ်မှာပဲလို့နှလုံးသွင်းပြီးတော့ကိုယ်ကံအားလျော်စွာပေါ့လေကိုအားထုတ်ပြီးအားလျော်စွာပဲအကျိုးရမှာပဲလို့စဉ်းစားလိုက်ရင်အဲ့ဒါသိကြမှာအဲ့ဒါကိုပဲယူအောင်ဟုတ်လားဒီလိုဆိုတော့အသေးပဲရှိပါတယ်ကွာတော့ဒီတရားထုတ်တဲ့ပုဂ္ဂိုလ်တွေကကိုယ်ကနည်းနည်းအားထုတ်ရင်ညာကြီးလိုချင်နေလို့ချင်းအဲ့ဒါခက်တာပဲတရားမရနိုင်လို့လို့ကြာလို့ချင်းဗမနာဇာတိကနည်းနည်းပြင်ပါမယ်ဗမနာဇာတိတို့ကရောက်တယ်ရက်ကလည်းတော်တော်ကြားနေသူကအထုတ်တာကလည်းညော့နေသူများတွေကညာစဉ်တရားနာရ သူကညာလေတရားတဲ့မထဲတော့ကမ္မထဆရာကလည်းမထဲသလိုဆိုသူ့မျက်နှာလိုက်တာလို့လို့ဘာလို့လို့သူ့ပဒနာတာလို့လို့ပြည့်နေတော့ကမ္မထဆရာထိတောင်းလေးတယ်သူကကမ္မထတောင်းလေးဒါတဲ့သူတို့ပဲကြည်တောင်းလို့ခေါ်ရတယ်သူကဟိုကအဲ့ဒါအလုပ်ပေါ်တစ်ခုလုပ်နေအဲ့ဒီလိုအဲ့ဒါကိုမစ္ဆတပြောကအလေအလပဲအားထုတ်မှုရှိရမယ်ကံကံရဲ့အကျိုးနှလုံးသွင်းရမယ်တဲ့ကိုအားထုတ်တဲ့လောက်ကိုဖြစ်မှာပဲကိုယ်သမာဓိညာနေဟာကိုအားထုတ်တဲ့လောက်ဖြစ်မယ်နည်းနည်းအားထုတ်ရင်နည်းနည်းဖြစ်မှာနည်းနည်းအားထုတ်ရင်နည်းနည်းဖြစ်ငါနည်းနည်းဖြစ်ရင်ငါနည်းနည်းအားထုတ်လို့ပဲ ငါများများဖြစ်လို့ရှိရင်လည်းများများအထုတ်လို့ပဲသူများတွေများများဖြစ်နေတဲ့ပြည့်စုံနေတဲ့သူများတွေကျိုးစွာအထုတ်လို့ပဲအဲတော့ငါကသူများလောက်မဖြစ်သေးဘူးသူများလောက်ငါအာမထုတ်လို့ပဲဒီလိုလုပ်ရမှာကိုဟုတ်လားဒါအတိတ်ပဲရှိပါတယ်သူကသူကအတိတ်ပဲရှိပါတယ်ဒါပေမဲ့အတိတ်ပဲမသက်တိုက်ရင်ဒီဥစ္စာသတ်လို့မရဘူးဒါတော်တော်ခက်မယ်လို့ဒီဥစ္စာမသက်တယ်လို့ဒီခက်မယ်လို့ဘုန်းကြီးကစဉ်းစားဟောဒီမှာဘုန်းကြီးကသရနဲ့ရေးထားတယ်နော်ဒီမှာတော့မယွန်းမလွန်မယုတ်လုံးလာထုတ်အဲမလွန်မယုတ်လုံးလာထုတ်ဆိုမြဲအနည်းသေးကတော့ခုနအတိုင်းပဲ ကံကံရဲ့အကျိုးကံကံအကျိုးဆိုတာလေကိုယ်အထုတ်တဲ့လောက်ပဲကိုယ်အကျိုးကြမယ်သူများများများသူများတွေအကျိုးတွေရနေတဲ့ညာနေတက်နေတဲ့ထူးနေတဲ့သူများတွေတတဲ့ဟုတ်လားသူတို့ဆရာတွေပြောနေတယ်ဆိုမှယောဂီဖြစ်ကမ္မနာဆရာမှာပြောနေတာပေါ့သူများတွေကပြောကြတယ်ပါဠိပါဠိဖြစ်ဘယ်လိုဖြစ်တယ်ဘယ်လိုသိတယ်ပြောအားရကြမနာကောင်းတယ်တချို့ကကိုကသိအာမထုတ်တော့ပြောကြတယ်တဲမရှိဘာမှမထူးဘူးဒီလိုလိုပဲဖြစ်နေအင်္ဂလာတဲ့အတိုင်းဟိုဒီမူမွေးတိုင်းဖောင်မွေးတိုင်းဆိုတာလိုပဲဒီလိုဖြစ်နေတာပြောကြမရှိပြောကြမရှိတော့သူများတွေ သူများတွေတော့ပြောကြရှိတယ်ငါပြောကြမရှိဘူးဆိုရင်ဘာတော့ဆိုတော့ငါအာမထုတ်လို့ပဲငါထုတ်မှုလိုးနေတယ်ဒီလိုနှလုံးသွင်းရမှာပေါ့ဟုတ်လားဒီတော့သိရတာပေါ့ဒါမှမဟုတ်ငါလည်းကမ္ဘာထမ်းရောက်ရောက်တယ်ကြာလာပြီမင်းနဲ့မတက်နိုင်ဘူးသူများတွေတက်ငါမတက်ဘူးဟောသိမချမ်းသာဘူးဘယ်စိတ်အေးချနိုင်မလဲအေးချမှုအဲ့တော့ငါသူများတွေအာထုတ်လို့သူများတွေတက်တဲ့ဥစ္စာသူများတွေအာထုတ်လို့ပဲဒါတော့ငါတော့ကိုအင်းမတက်သေးတာဟာအာထုတ်သေးလို့ပဲအာထုတ်ဦးမှာပဲဟောဒီလိုစလုံးမလိုက်တော့တက်တာခွင့်ရပါတယ်ဟုတ်လား အဲ့ဒါကိုဆိုတာသူကမလွန်မယုတ်လုံးလာသူကျမ်းညုတ်သူတောင်းမှာကျမ်းညုတ်တဲ့ပုဂ္ဂိုလ်တွေသူကကိုကျမ်းစိတ်ကျမ်းနေရှိတယ်ဒုတိုင်းဟုတ်လားကိုကညင်းစေတရားညင်းစေလောကလည်းပြောကျင်ရတယ်ပြောကျိုးတို့ကျမ်းနဲ့ရှိအဲ့ဒီပုဂ္ဂိုလ်တွေနဲ့မပေါင်းနဲ့ဒီပုဂ္ဂိုလ်တွေကစိတ်မအေးဘူးသူတို့အလိုလိုက်သူတို့လိုပဲအတုလိုက်သွားလို့ရှိရင်ကိုယ်လည်းကြမ်းကြုတ်ပြီးတဲ့ခါလာကိုရောစိတ်ရောဒီမသိမ့်မပဲမနှူးညံ့မဲနဲ့မငြင်းအေးပဲနဲ့ဖြစ်သွားနိုင်တယ်တဲ့ဗျာကြမ်းကြုတ်တဲ့လူကိုကြောင်းပါတဲ့ဆိုရမယ်ဆိုမလွန်မယုတ် သုံးလထုံကျမ်းကျုပ်သူကြောင်းမှာမလွန်မယုတ်သုံးလထုံကျမ်းကျုပ်သူကြောင်းမှာမလွန်မယုတ်သုံးလထုံကျမ်းကျုပ်သူကြောင်းမှာ ဉာဏ်ရောက်တဲ့ကိုကိုကြမ်းနှုတ်ကြမ်းဉာဏ်ဉာဏ်ဌာနနေရထိုင်တာပြောတာဆိုတာလုဒ္ဒကိန်းတဲ့ပုဂ္ဂိုလ်တွေနဲ့မမီဝဲနဲ့ရောမနေနဲ့အဲတော့ငြင်းရတယ်လို့အဲကိုမကြမ်းကြောက်ခိုင်းတဲ့ငြင်းငြင်းငြင်းဆက်တဲ့သင်္နေမမွေ့ရှိတဲ့ပုဂ္ဂိုလ်ပေါ့အဲဒီလိုပုဂ္ဂိုလ်ကိုမီဝဲရမယ်ပြီးတော့ပါတတိကိုယ်စိတ်ငြိမ်းမှုပါတတိသံဃောစဉ်ဖြစ်ဖို့ရလည်းပဲစိတ်ထဲအမြဲတမ်းညှို့ထားမယ်တဲ့ဒီပါတတိသံဃောစဉ်ဖြစ်အောင်ဟာကိုအလုံးစုံမဲ့အားထုတ်မယ်လို့သိသနာလည်းပဲ ဒါကငြင်းရဲလို့အဲကိုမကြမ်းကြောက်ဖဲနဲ့ငြင်းငြင်းငြင်းငြင်းဆက်တဲ့တင်မမွေ့ရှိတဲ့ပုဂ္ဂိုလ်ကိုအဲဒီလိုပုဂ္ဂိုလ်ကိုပြီးဝဲရမယ်ပြီးတော့ပါတာတိကိုစိတ်ငြိမ်းမှုပါတိသံမုစဉ်ဖြစ်ဖို့ရလည်းပဲစိတ်ထဲအမြဲတမ်းညှို့ထားမယ်တဲ့ဒီပါတိသံမုစဉ်ဖြစ်အောင်ပါကိုအလုံးစုံနဲ့အားထုတ်မယ်လို့စိတ်ဆန္ဒလည်းပဲဖြစ်ပြီးတော့နှလုံးသွင်းထားရမယ်။တိုင်သာလည်းလိုလိုပါပဲ။ငြိမ်းအေးသူတွင် မီဝဲရှင်ထိုတွင်စိတ်ညွတ်ရာငြိမ့်ဧသူတွင်မိဝဲရှင်ထိုတွင်စိတ်ညွတ်ရာငြိမ့်ဧသူတွင်မိဝဲရှင်ထိုတွင်စိတ်ညွတ်ရာသို့ တဲ့ပုဂ္ဂိုလ်ကာယကာယစိတ်ဓာတ်ပါတာဓာတ်ပါတာဓာတ်ပါတာဓာတ်ပုဂ္ဂိုလ်ပေါ့ကိုစိတ်ငြင်းငြင်းအေးငြင်းချမ်းချမ်းတဲ့ပုဂ္ဂိုလ်ကိုကိုရောစိတ်ရောသိမ်မွေးနူးညံ့တဲ့ပုဂ္ဂိုလ်ပေါ့အဲဒီလိုပုဂ္ဂိုလ်နဲ့ဒီဝဲဒီကရမယ်တရားထုတ်နေတဲ့ပုဂ္ဂိုလ်အူနေပုဂ္ဂိုလ်တွေမှာလည်းညီသက်တဲ့နေတဲ့ပုဂ္ဂိုလ်နဲ့ရောနေလို့ရှိရင်ကိုလည်းပဲကိုစိတ်ငြိမ်းမှုပါတာရိယာဖြစ်လွယ်တာပေါ့လေအဲတော့ ပါတရိတံမိုးစဉ်ဖြစ်ဖို့ရလည်းပဲစိတ်ထဲမှာညွတ်ညွတ်ရမယ်တဲ့ဒါကတော့သူတခုတည်းရမဟုတ်ပါဘူးတရားကောင်းအောင်လို့သိညွတ်ရင်ဒါပါတော့တာပါပဲပါတရိဖြစ်အောင်လည်းသူရတယ်မဟုတ်ပါဘူးအဲတရားကောင်းအောင်ကျุမယ်မှတ်မယ်အားထုတ်မယ်နှလုံးသွင်းမယ်ဒီလိုစိတ်ကတည်းကသိညွတ်ထားလို့ရှိရင်ပြီးတာပါပဲထိုးတွင်သိညွတ်ရထိုပါတရိဖြစ်ဖို့ရအတွက်ပေါ့ထိုပါတရိဖြစ်ဖို့ရမှာစိတ်ကကိုင်းညွတ်ပြီးတကလားထားရမယ်အဲ့တော့ဘယ်နှခုကြည့်တာခုနှစ်ပါးရှိပါပြီတဲ့ဘောဇင်သိညတ်တဲ့ဘောဇင်မိဝဲ ပညာတဲ့ဥရုမိဝဲပညာတဲ့နေထိုင်မှုအရိယာပုဂ္ဂိုလ်မိဝဲ၃ခုပထမပုဂ္ဂဒုတိယပုဂ္ဂမလွန်မယုတ်အားထုတ်တခုကျမ်းရုပ်သူကိုကြောင်းတခုခေါ်တာနှစ်ခုတည်း၅ခုရှိပါအငြင်းအေးသူမိကိုစိတ်ငြင်းရတဲ့ပုဂ္ဂိုလ်ငြင်းစင်ရတဲ့နေမှုနေရတဲ့ပုဂ္ဂိုလ်မိဟွန်းပြီးတော့သောပတ္တိဖြစ်ဖို့ရတဲ့စိတ်ကိုင်းညွတ်ထားရမယ်အဲဒီကနှစ်ခုထည့်လိုက်တော့ခုနှစ်ခုရှိပါတယ်အဲဒါပတ္တိဒီကြောင့်တရားပဲ ပတ္တတိပွားခုနှစ်ပါးညွှန်ကြားထားကြတာတဲ့ဒါကပြတဲ့ပတ္တတိဖြစ်ပွားကြောင်းတရားခုနှစ်ပါးပဲဆိုရမယ်ပတ္တတိပွားခုနှစ်ပါးညွှန်ကြားထားကြတာပတ္တတိပွားခုနှစ်ပါးညွှန်ကြားထားကြတာပတ္တတိပွား ဘယ်နှပါးညွှန်ကြားထားကြတာဆိုအဲဒီခုနပါးသောတရားတွေပြည့်စုံအောင်အားထုတ်လို့ရှိရင်ပါတ္တိတရားပြည့်စုံတယ် ယထာသာဥပ္ပနာသာပတရိသမုစင်္ဂသာဘာဝနာယပါရိပူရိဟောတိရှင်သပဇာနာတိယထာသာအချင်းချောင်းချောင်းလဲဥပ္ပနာသာဖြစ်ပေါ်ပြီးတော့ပတရိသမုစင်္ဂသာပတရိသမုစင်ဤဘာဝနာယပါရိပူရိဖာစေမှုဤပြည့်စုံခြင်းသည်ဟောတိရှင်ဤရှင်သထိုအကြောင်းကိုလည်းပဇာနာတိပြီးဖာတရိကိုပွားစေမှုကဘယ်ကြမှာပြည့်စုံမလဲဆိုရင်အရာတစ်ခုကြမှာပြည့်စုံတယ် အဲရာဒမေရာကိုဒီကူတော်အကြောင်းကိုလည်းပဲယောဂီပုဂ္ဂိုလ်ကသိပါတယ်တဲ့စဉ်တိုင်းပွားများအားထုတ်သွားတော့အရာဒမေရာကိုရောက်တဲ့အခါကျတော့ပွားစရာမရှိဘူးလမ်းဆုံးသွားပြီဆိုသိတာပဲဒါတော့ဘာသာရီပွားမှုကဘယ်မှာဆုံးတယ်လဲဘာကြောင့်ဘယ်တရားကြောင့်ပြည့်စုံသွားတယ်လဲဆိုတော့ရာဒမေရာကိုဒီရောက်ဒီရောက်တဲ့အခါမှာရှင်ရှင်နဲ့တိတိတယုံနာနဲ့ရှင်ရှင်ပြင်းပြင်းကနေပြီးရှင်ရှင်ချင်းနဲ့နိဗ္ဗာန်ကိုရောက်သွားတယ် ဓမ္မသက္ကရာတိနဲ့ကိုရောက်သွားလည်းပဲသတ္တတိဒီစိတ်တိုင်းတော့သူပြည့်စုံသွားတာပဲသရာနဲ့ကိုရောက်တဲ့ခါလည်းဒီစိတ်တိုင်းပြည့်စုံတယ်နာယနဲ့ကိုရောက်တဲ့ခါလည်းပြည့်စုံတာအရာဓမရဲ့ကိုရောက်တဲ့ခါကျတော့အကုန်လုံးပြည့်စုံသွားတာနောက်ထပ်ပွားစရာကောင်းမရှိဘူးမလို့ပြည့်စုံသွားတာအဲဒါအကျင်အရာဓမဖို့ဒီဥတော်အကြောင်းကြောင့်ဘာသာတိသံဃောစဉ်ကိုပွားများမှုပြည့်စုံတယ်တဲ့ထိုအရာဓမဖို့ဒီဥတော်အကြောင်းကိုလည်းပဲယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရှိသွားပါတယ် ဒီနေရာလေးရောက်ဒါလေးနဲ့ပြည့်စုံခြင်းကြောင့်ဘာသာရီတရားတွေကနောက်ထပ်ပွားစရာမလိုပဲနဲ့ကိစ္စပြီးသွားတာပဲလို့ဆိုတာကိုယ်တိုင်သိနိုင်ပါတယ်တဲ့အဲ့ဒါကရောက်မှသိရမှာဟုတ်လားအဲ့ဒီတော့သင်တိုင်းသိဖို့ရကိုကိုယ်စဉ်ပိုင်းကညွှန်ကြားထားတာကိုဟောဒီနေ့သာသရိတံဘုဇင်လည်းပြီးသွားပါပြီနာရီလေးနာရီပြီးသွားပြီဟောနောက်သမာရိတံဘုဇင်ဥပ္ပခာတံဘုဇင်ဘုဇင်နှစ်ခုပဲရှိတော့နောက်တကယ်နေကြမှာဆက်ဟောရမယ်ဒီတရားသိညာ ဒီပါဒရိတ်သံဃောရှင်တရားတော်ကိုယူဇနာကမာသဓမ္မတော်နာကုသိုလ်ကစေရနာရဲ့ဆွမ်းအမှုပေါ်ရင်ဘုရားနာပရိသဝတ္တရောင်းတို့ဒီမိတို့သာနာ၌ပါဒရိတ်သံဃောရှင်နဲ့တကွကျွမ်းတော်ကိုရှင်တရားတော်ကိုတစ်ပွားပြည့်စုံအောင်အားထုတ်နိုင်ရ၏ဝိပဿနာဉာဏ်ရှင်ရိယမဲ့ဉာဏ်ရှင်နဲ့ဆင်းရဲခတဲ့ဉာဏ်ဒီတော်နိဗ္ဗာန်ချမ်းသာများသောလင်းမြန်စွာဆက်ရောက်ရမြတ်မောပြုနိုင်ကြပါစေကုန်သတည်း